ကျေးဇူးတော်ရှင်ဧကမဟာပဏိတမောဂုတ်ဆရာတော်ဘုရားကြီးမရဗုဒ္ဓမြို့မင်္ဂလာရိပ်သာဓမ္မယုံကြီးပေါ်တွင်21ရက်တလ60ခုနှစ်၌ဟောကြားဆုံးမတော်မူအပ်သောလူမိုက်နှင့် လူမိုက်ထက်ပိုမိုက်သောသူတရားတော်တို့တက်နာမှာမှိုက်နော်လူမိုက်တဲ့ပိုပြီးမိုက်တဲ့လူကဘယ်နှမျိုးရှိပါလဲအေးရှိဥစွာတက်နာဘက်ကလူမိုက်တစ်မျိုးလို့မှတ်တာ အဲ့ဒီလူမိုက်တဲ့ပုံပြီးဒီကလာတခါပြန်ပြီးဒီကလာမိုက်တဲ့ပုဂ္ဂိုလ်က လူမိုက်တဲ့ပုံမိုက်တဲ့ပုဂ္ဂိုလ်ကတမျိုးလို့မှတ်ထားရဘယ်နှမျိုးရှိပါလဲကောင်းပြီဒါဖြင့်ဒကာဓမ္မတွေရှင်းရအောင်ဒီယခုလက်ရှိခန္ဓာ၅ပါးကြီးကတရားနာနေကြတာခန္ဓာ၅ပါးနဲ့နာနေကြတယ်ဆိုတာရှင်းလင်းပြီးဒီကလာနေတာပဲ ခန္ဓာ၅ပါးနဲ့တရားနာနေကြခန္ဓာ၅ပါးနဲ့တရားနာနေကြတော့တရားအတန်ပြောင်းတိုင်းတရားအတန်ကပြောင်းလိုက်တိုင်းတရားဓမ္မတို့ခန္ဓာကလည်းပြောင်းတယ်တရားအတန်ပြောင်းလိုက်တိုင်းခန္ဓာကပြောင်းတရားတန်ပြောင်းတိုင်းခန္ဓာကပြောင်းတယ်လို့ဆိုတာဒကာကျော်ဒကာသစ်တို့မှတ်ရလိမ့်မယ်။ကြောင်းမှုလေးပြောင်းပြောင်းမသွားဘူး ကြားမှုလေးပြောင်းသွားတော့ကြားမှုလေးဟာကြားတဲ့စိတ်ကလေးပြောင်းသွားတယ်။အဲ့ဒီကြားတဲ့စိတ်ကလေးကပြောင်းသွားတော့ကြားတဲ့စိတ်ကလေးကဝိညာဉ်နဲ့ခန္ဓာလို့မှတ်ထားတယ်။ကြားစိတ်ကလေးကဘာခန္ဓာဝိညာဉ်နဲ့ခန္ဓာအတူကြီးတက်တက်ဖြစ်တာမဟုတ်တော့ဝေဒနာခန္ဓာသင်္ညာခန္ဓာသင်္ခါရခန္ဓာနဲ့တွဲနေတွဲပြီးဒီကရနေတော့ဒီတရားလေးဟာနာမခန္ဓာ၄ပါးနဲ့ကြားတယ် သို့တော့ကြားရတဲ့ရုပ်ကလေးအခါမရှိဘဲနဲ့လည်းကြားပါလူသေးကြတော့ကြားရတဲ့ရုပ်ကလေးကကမရုပ်ကလေးကပျက်စီးသွားတော့မကြားတော့ဩဒါပြန်ဘုန်းကြီးကလူမိုင်းလို့ဒီကနေ့အတန်အတန်ထုတ်လိုက်တဲ့အခါဒကာဓမ္မတွေကဩလူမိုက်လို့ကြားပြန်တယ်တဲ့ကြားတဲ့စိတ်ကလေးပေါ်ကြကြားတဲ့ခန္ဓာ၅ပါးလည်းမပေါ်ဘူးလား လူမိုက်တဲ့ပုံမိုက်တဲ့ပုဂ္ဂိုလ်တယောက်ရှိသေးတယ်လို့လည်းတခါဒုတိယရှင်းမပြောဘူးလားအဲ့ဒါလည်းမကြားလိုက်ဘူးကြားလိုက်တော့ဒကာဓမ္မတွေဒီဩဒီကနာကြီးဟာလူမိုက်ကြတဲ့ခန္ဓာ၅ပါးကတခါကျွယ်တယောက်လူမိုက်တဲ့ပုံမိုက်တဲ့ပုဂ္ဂိုလ်ရှိသေးတယ်လူမိုက်တစ်မျိုးရှိသေးတယ်လို့ဟောတာကလည်းကြားလိုက်ပြန်တော့အဲ့ဒါကလည်းတယောက် ဒီကနာကြီးရကသစ်တို့ခဏခဏဤရာယုတ်တိဥသောတန်နဲ့တိုက်ပြီးဆုံးမဖြင့်ဘုရားခန္ဓာ၅ပါးလဲပြောင်းပြောင်းပြောင်းပြောင်းပြီးဒီကလာမကြောက်ဘူးလားကြောက်ပါဘူးဩဒါဖြင့်အနိစ္စခန္ဓာနဲ့နားထောင်နေတာဆိုလို့ရှိရင်လွယ်ပါလူမိုက်ကြတာကလည်းတကကြွတယောက်လူမိုက်တဲ့မိုက်တဲ့ပုဂ္ဂိုလ်ရှိသေးတယ်လို့ဟောတာကြားပြန်တာကလည်းတယောက်ဆိုတော့ တကယ်ကြွခန္ဓာကလည်းလဲလဲပြီးဒီကလာမနေဘူးလားပထမလူမိုက်ကြတဲ့ခန္ဓာ၅ပါးကအနိစ္စနောက်လူမိုက်တဲ့မိုက်တယ်လို့ကြားတဲ့ခန္ဓာ၅ပါးကိုဩော်ဒါပြန်အိဋ္ဌခန္ဓာနဲ့တရားနာနေတယ်ဆိုတာအခုဖော်ပြောတော့သိပါတယ်ဖော်ပြောတော့မသိဘူးလားဖော်ပြောတော့ဓမ္မတွေကသိကြတာဩတရားနာနေရင်လည်း အဲခန္ဓာ၅ပါးလဲလဲပြီးနားနေရတာပါလားမှန်ပါပါသဘောကျဘယ်လိုနားရကြပါခန္ဓာ၅ပါးပြောင်းလဲပြောင်းလဲပြီးဒီကလာနားနေကြရဩဒါဖြင့်အနိစ္စနဲ့တရားနာနေတာပေါ့ဗျာပထမနာရလည်းအနိစ္စခန္ဓာ၅ပါးဒုတိယနာရလည်းအနိစ္စခန္ဓာ၅ပါးနဲ့တရားနာနေတော့ ဒါကိုလည်းအခုဖော်ပြောလို့သာဒကာဓမ္မတွေကသိလိုက်ကြပါတယ်ဖော်ပြောလို့သာသိလိုက်ကြပါတယ်ဟောမပြောမယ်ဆိုလို့ရှိရင်မင်းတရားတော်ဘယ်လုံးကငါတယောက်တည်းနာနေဦးမှာပဲတရားတော်ဘယ်လုံးငါတောက်ကြောင့်ငါရငါပဲဟိဆိုတဲ့အိဗေဟာရောက်မရောက်ဘူးလားအဲ့ဒီကဲတော့ရောက်ပြီးဒီကလာနေတော့ဩဒီကနာ၅ပါးကိုဒီကဲတော့ တရားနာနေတာဒီကားလို့ဆိုလို့ရှိရင်အရိယဘုပြောင်းမှာပဲခင်ဗျားတို့ကပြောင်းတယ်လို့သိနားပြောင်းနေတာကြားမှုခန္ဓာ၅ပါးပြောင်းနေတာကိုခင်ဗျားတို့မသိလိုက်ဘူးမသိလိုက်တော့ဩဒီခန္ဓာကြီးကိုအနိစ္စခန္ဓာကိုကြီးနဲ့တရားနာနေပါလားလို့ဆိုပြီးညာလေးကခန္ဓာမလှည့်လိုက်တဲ့အခါကျတော့မသိမှုနဲ့တရားနာနေတော့ဩဒါလူမိုက်တွေပဲ လူမိုက်တွေပဲမသိမှုနဲ့နားနေဘယ်နဲ့ဆိုကြပါလူမိုက်လိုပဲဆိုရတော့မှာပဲဒီဥစ္စာဘယ်နဲ့နည်းနည်းမှသူ့ကိုပြမဆိုနိုင်တော့ဘူးမသိတာဘာတော့ဝိဇ္ဇာမိုက်တာဘယ်လိုတုံးဆိုတော့ဝိဇ္ဇာကမိုက်တာမသိတဲ့ဝိဇ္ဇာကမိုက်တော့တရားကိုမသိတဲ့ပုဂ္ဂိုလ်ကမသိသလိုနားနေတော့လူမိုက်တရားနာနေတယ်ဆိုလိုက်မဆိုလိုက်လူမိုက်တရားနာနေတယ်လို့ဆိုလိုက်လို့ရှိရင်ဒကာဓမ္မတွေကဥ တို့ဆွဲရလိုက်တယ်ဆရာဘုန်းကြီးကလူမိုက်တရားနာနေတဲ့လူမိုက်တွေကတခြားမှနေတာတရားနာဖယားနာကတ္တာမဟုတ်ဘူးတို့လူမိုက်ဆိုပြန်ပြီတကယ်ကျတော့ကလည်းတကယ်တည်းတော့ကလည်းနာခြင်းနာသွားမှာပေါ့ဗျာတို့တော့အိဗေကကူရှင်ဘိန်းကရှင်းလင်းပြီးထားတဲ့တော့ဩဒါလေးမသိလိုက်လို့ရှင်လည်းအဝိဇ္ဇာမိုက်မှုပဲမှန်ပါဗျာမသိဘဲနဲ့တရားတော်မှန်နေတာပဲခန္ဓာလဲတာမသိဘူးဆိုလို့ရှိရင်ဘယ်နဲ့တော့မှန်ပါ အဝိဇ္ဇာရိသောတရားကမိုက်ဖြုတ်ဝင်နေတယ်ဆိုတာမသေးကြဘူးလားခန္ဓာ၅ပါးကပရမခန္ဓာ၅ပါးကလည်းဝိပရိနာမလက္ခဏာဒုက္ခသစ္စာဆိုကြားပြီးပျောက်ထွက်သွားဒုတိယခန္ဓာ၅ပါးကလည်းဝိပရိနာမလက္ခဏာဒုက္ခသစ္စာဆိုပြီးကြားပြီးဒုက္ခရောက်သွားတာအင်းဒုက္ခခန္ဓာကိုယ်လည်းသိလိုက်ကြလားမသိလိုက်တော့ဘုရရားနာနေတာတော့မေးမလို့ဟာတကယ်ကြောကန့်လာရင်ပြောနေပြီးတော့ထင်ချင်းထင်မြုံမှာ အခုတော့တရားကွက်ကြကြနဲ့အမှန်ကိုစိတ်ပြောလိုက်တော့ဒကာသစ်တို့ပေါ်ရောပေါ့ဗျာအင်းတို့တရားနာနေတာမဲ့အဲဒုက္ခသစ္စာခဏခဏဥပရိနာမဒုက္ခသစ္စာကြီးခန္ဓာ၅ပါးစလုံးပျောက်ပြက်ပျောက်ပြက်သွားတာတို့မမြင်ဘူးမစွန်နိုင်ဘူးလားမြင်ကြသေးရဲ့လားမမြင်တော့ဒီဥစ္စာတွေကားလို့ရှင်ဘာပါလိမ့်မလို့လို့ဆိုလို့ရှင်ဝိဇ္ဇာမိုက်ပြစ်ကြောင်းဒုက္ခေအညာဏ်ကိုဗျ ဒုက္ခခဏခဏပြည့်နေတဲ့ဒုက္ခသစ္စာနဲ့အညာနာမသိဘဲနဲ့နာနေတယ်သဘောကျဒုက္ခသစ္စာကြီးကခဏခဏပေါက်ပြန်ပြည့်စည်နေတာသိလိုက်ကြလားဩဒါဖြင့်တို့ကတော်တော်လိမ္မာပြီလို့တရားနာနေကြတာပဲဆိုတော့အလိမ္မာရှိမရောက်သေးပါလားဆိုတော့ဘောလားဘယ်လက်ထက်ကတရားနာတာကဒီလိုမှမဟုတ်ပဲဒေသနာညာဏုတ္တရဏညာနုတ္တရတဟောတိ ဒေသနာဉာဏ်အနုတ္တရိဏဒေသနာဉာဏ်ကိုအစဉ်လျှောက်တဲ့ဖြင့်ဘုန်းကြီးကဟောလိုက်တဲ့ဒေသနာဉာဏ်ဖရာဟောတဲ့ဒေသနာဉာဏ်အစဉ်လျှောက်ဉာဏ်ဒုက္တရတချက်သောသစ္စာကိုသိသောဉာဏ်သည်ဟောတိဖြစ်တခါတည်းသစ္စာသိတဲ့ဉာဏ်ပေါ်ပေါ်သွားဒုက္ခနာဉာဏ်လှည့်ပလိုက်တာဉာဏ်လှည့်ပလိုက်တော့အဲဒုက္ခသစ္စာအဲဥပရိနာမဒုက္ခသစ္စာဤတစ်ခုပျောက်ပြတ်သွားပြန်ပြီနောက်တစ်ခုပျောက်ပြတ်သွားပြန်နောက်တစ်ခုပျောက်ပြတ်သွားပြန်ပြီလို့ဆိုတဲ့ ဒီကအိဋ္ဌဟောတိုင်းဟောတိုင်းဒုက္ခသစ္စာဟောတိုင်းဟောတိုင်းဟိုကသစ္စာတွေသိတဲ့ဉာဏ်ကနောက်ကလိုက်လိုက်မလို့ဘူးလားအဲ့ဒီလိုဆိုတော့တရားပွဲဆုံးမဆိုင်တဲ့ဖို့ဆိုင်တယ်ဆိုတာတကဖြစ်ဖြစ်ထိုက်မဖြစ်ထိုက်သဘောပါကြအဲ့တော့ဒီလိုမသိတဲ့ပုဂ္ဂိုလ်ကြတော့ဘ누구တရားနာနေတုံးလို့မေးတဲ့ခါကြတော့အင်းတရားမှတ်မြောက်နားနေရတယ်ဒါတော့မရှုနိုင်ဘူးခင်ဗျာတခါကြမဆုံးနိုင်ဘူးလား တရားမှတ်သားနေရတယ်ဗျာဒါကြောင့်တပည့်တော်ဖြင့်ဒီချိန်မှာဖြင့်မရှိနိုင်ဘူးလို့ဆိုတော့ဩကိုယ်ခန္ဓာသူဖြစ်ပြက်အနိစ္စဒုက္ခသစ္စာကြီးကိုမမြင်ပါပါမမြင်ပဲကိုလို့ဆိုလိုက်မဆိုလိုက်သဘောပါရင်ဒါဖြင့်အခုခန္ဓာကြီးရထားတဲ့ပုဂ္ဂိုလ်တရားနာတဲ့ပုဂ္ဂိုလ်တောင်မှ ဒါတော့စိတ်စိတ်ကိုမလိုက်နိုင်တော့တရားမနာသေးတဲ့ပုဂ္ဂိုလ်တွာလာလာလာနေလာထိုင်လာရောင်းလာဝယ်လာတဲ့ပုဂ္ဂိုလ်တွေကြတော့ဒုက္ခသစ္စာပေါင်းအချိန်ပေါင်းသိမ့်တန်းကုတွေဂရေပေါင်းများစွာပြောင်းများစွာလဲသူသိပါမသိတာအဲ့ဒီပုဂ္ဂိုလ်ကမသိတာဘယ်လိုပါလိမ့်မလဲမိုက်ဆိုတာကလူကမိုက်တာလားဝိဇ္ဇာကမိုက်တာမသိဆိုတာလူကမသိတာလားဝိဇ္ဇာကမသိဘူး အဝိဇ္ဇာကမသိတာဆိုတဲ့ပြင်ဩဒါဖြင့်မိုက်နေတာပဲဆိုတဲ့အဓိပ္ပာယ်သိချသွားအဲ့ဒီဒါကခိုက်စိတ်စိတ်ပြောတာပါစင်စစ်ခိုက်ရှင်းရှင်းနဲ့ပြောကြပါစို့ခိုက်ကျဲကျဲနဲ့ရှင်းရှင်းပြောကြပါစို့ဆိုလို့ရှိရင်ဖြင့်ကိုယ်ခန္ဓာကြီးခဏခဏဒုက္ခသစ္စာကြီးဟောက်ပြန်ပြည့်စုံမှု အကျိန်ပေါင်းများစွာရှင်ညာတော့လေသွားရဲလာရဲနေထိုင်ရဲကတပည့်တယ်လို့မှရှုပ်လွန်းလို့ကိစ္စရင်းငယ်တွေကများလွန်းလို့ဒါတွေသတိကိုမထားနိုင်ဘူးခရားလို့ဆိုတော့သတိသာမထားတယ်အတူနေတာပဲသတိတော့မထားဘူးတဲ့နေတော့ဒါဖြင့်အတူနေသတိမထားမိဆိုတာကတော့တခါကျွယ်တယောက်စာစင်ကျင်နေတာပဲမှတ်ရမှာဘယ်လိုမှတ်ရလဲ သင်္ကြန်လဲတာပဲမှတ်ရမှာပါသူနေပြီးသတိမထားမိဘူးဆိုတော့ခမရခက်ကောက်ကောက်ပဲလို့စကားကိုသုံးမယ်ဆိုလို့ရှိရင်လည်းမသုံးနိုင်ဘူးလားသဘောပါရင်ဒါပေမဲ့အဲ့ဒီချိန်လိမ်မနေတဲ့အချိန်ကမိုက်နေတဲ့အချိန်လားလို့မဲလိုက်ပါဩဒါဖြင့်မိုက်နေတဲ့အချိန်ထားလိုက်ပါတော့ခန္ဓာ၅ပါးဖြစ်ဖြစ်တရားတွေဒုက္ခသစ္စာတရားတွေကိုမရှုမိမမှတ်မိ မသိသိမိတဲ့အချိန်မှာဖြင့်အဲဒါလူမိုက်ချိန်ပဲလို့ဒကာကျော်ဒကာသက်တို့မှတ်ထားရတယ်ဒါလူမိုက်သိသွားပြီကိုဖြစ်ပြဒုက္ခသစ္စာကိုကိုကိုယ်တိုင်ရှိပါရဲ့သားနဲ့မသိပဲနဲ့နေခြင်းဒီမသိမိုက်မိုက်နေတယ်ဆိုလို့ရှိရင်ဖြင့်မလွဲသောကြောင့်ဒါလူမိုက်သဘောကျဒါဖြင့်လူမိုက်တော့ရှင်းသွား လူမိုက်ဆိုတာကိုယ်ခန္ဓာ၅ပါးဒုက္ခသစ္စာတရားကြီးဒါကြီးကိုမသိပဲနေတာဒီမသိပဲနေတာဒီလူမိုက်လိုပဲမှတ်ပါခဏလေးလိုက်အဖြစ်ပြပြီးဒုက္ခရောက်နေတာမသိပဲနေတာပါပါလိမ့်လူမိုက်ပဲဆိုတာပေါ်လာကြလူကမိုက်တာလားဝိဇ္ဇာကဝင်ပြီးဒီကလာနေလို့လူနဲ့တွဲပြီး ခေါ်လိုက်ရတယ်အမိုက်လားလို့မေးရင်မနဲ့ပြောကြအဲဒါကြောင့်အဝိဇ္ဇာကမိုက်တာမှန်ပါပဲလူကတော့မမိုက်ပါဘူးသဘောကျလူကရှိမှမရှိပဲကိုလူကရှိရင်တကယ်ရှိတာကဝိဇ္ဇာကတော့ရှိတယ်သူဝင်လာရင်မသိတော့ဘူးမသိတော့သူကမိုက်တာပေါ့ဗျာအဲ့ဒါကြောင့် ကိုယ်ခန္ဓာကြီးတဲ့မှာအနိစ္စဒုက္ခအနတ္တဒုက္ခသစ္စာတွေရှိနေတာကိုမကြည့်မိတဲ့အချိန်မှာလူမိုက်ဆိုလိုက်မဆိုလုံးဝမသိတဲ့ပုဂ္ဂိုလ်တော့ပြောဖို့ရတော့မလိုဘူးပေါ့ဗျာအဲ့ဒီလူမိုက်တွေကလည်းဆိုရင်ကိုယ်ခန္ဓာယခုရထားတဲ့ခန္ဓာကြီးအနိစ္စဒုက္ခအနတ္တဒုက္ခသစ္စာကိုမသိရင်ဘာခေါ်ကြပါရှင်းမင်းတော့ ဒါပြန်လူမိုက်ကဒီတယောက်တည်းပဲလားလို့မေးတော့မိုက်တဲ့ပုံမိုက်တဲ့လူရှိသေးတယ်လို့နော်အလကရုပပသုံးမှာမိုက်တဲ့ပုံမိုက်တဲ့ပုဂ္ဂိုလ်ရှိသေးတယ်ကွာလို့ဘုရားကဟောလိုက်မိုက်တဲ့ပုံမိုက်တဲ့ပုဂ္ဂိုလ်ဖြင့်ဘုရားဘသူလုံးသေးချာသာရှင်းပါတော့ဆိုတာတကသစ်တို့လျှောက်ဖို့အချိန်ရောက်လာမိုက်တဲ့မိုက်ဆိုတာကအဲရောက်ရ ဒီသားဒီမိဒီမိဒီမြင့်နဲ့မခွဲခြင်းပဲနဲ့ရောက်ရဘဝတွေတောင်းတတဲ့ပုဂ္ဂိုလ်ဟာမိုက်တဲ့ပူမိုက်တယ်သဘောကျနောက်ဘဝကိုပြန်တောင်းတတဲ့ပုဂ္ဂိုလ်များကဘယ်လိုဆိုကြပါဩဒါဖြင့်ဒကာဓမ္မတို့ယခုမိုက်နေတာကလည်းလူမိုက်နောက်တစ်ခါဒီဟာမျိုးကိုပြန်လိုခြင်းပါသေးတယ်ဆိုတာကဘောဒါဖြင့်အခုမိုက်နေတာကတမိုက် နောက်တကပြန်ပြီးတကရာဆရာကြီးကိုပြန်လို့ရင်တာကဓမိုက်ဆိုတော့ငါဘယ်နဲ့မှမတတ်နိုင်ဘူးတဲ့မိုက်တဲ့ပုံမိုက်တဲ့ပုဂ္ဂိုလ်ကသိများတယ်ရှင်းမလားအမလေးလူမိုက်မိုက်တဲ့ပုံမိုက်တယ်ဆိုတဲ့ဥစ္စာခင်ဗျားတို့ယနေ့ခေါ်ခေါ်ချာချာသိပါဗလားသိပါပါလက်ရှိခန္ဓာကြီးကိုအနိစ္စဒုက္ခအနတ္တဒုက္ခသစ္စာကြီးမမြင်ဘဲနဲ့နေတာကလည်းပါပါလိမ့်အဲ့ဒီလူမိုက်ကတခါ ဘဝများစွာတန်ခါရကြီးကူများဆက်ပြီးဒီကရခန္ဓာတွေများဆက်ပြီးဒီကရရကျင်သေးတယ်ယူကျင်သေးတယ်ဆိုလို့ရှိရင်ဖြင့်ဒီဝိဇ္ဇာဒကာရမတို့အနာဂတ်လှမ်းပြီးဒီကရတောင်းတလိုက်ပြန်တဲ့အဝိဇ္ဇာဝိစီပြီးတဏှာကတောင်းတလိုက်ပြန်တော့လေဒီအနိစ္စဒုက္ခအနတ္တဒုက္ခသစ္စာပဲပြန်မရဘူးလေရအင်းဒါဖြင့်အခုမသိတာကတမိုက်နောက်တစ်ခါပြန်မိုက်တာက အဲလူမိုက်တဲ့လူမိုက်လေလူမိုက်မိုက်တာတဲ့ကိုမိုက်တဲ့ပုဂ္ဂိုလ်လည်းရှိသေးတယ်သဘောပါဒါဖြင့်ဒကာရမတွေလူမိုက်ကလူတွေမှာဖြစ်ပြီးဒီကလာအရေးဟာတော့ခင်းလူမိုက်တဲ့ကိုမိုက်တဲ့ပုဂ္ဂိုလ်ကသာများတယ်ဆိုလိုက်မဆိုလိုက်သေးသေးချာချာညာနဲ့စဉ်းစားမှဥပအောင်လို့ပေါ်လာမလို့ မျက်မှောက်ပေါ်ပါ့မလားဒါတော့များသောအားဖြင့်သေချာစဉ်းစားလို့ရှိရင်ဖြင့်တကယ်ကျွဲတို့တကယ်သစ်တို့ချိန်ကြည့်တာပေါ့ဗျာလူမိုက်ပဲများသလားလူမိုက်တဲ့ကိုမိုက်တဲ့ပုဂ္ဂိုလ်ပဲများသလားဆိုတာခမည်းတော်ရရရတဲ့မျိုးတွေမှနေတဲ့ပုဂ္ဂိုလ်တွေဖြစ်တော့ပုံမူပြီးဒီကလာသိလေဦးမယ်ဆိုတဲ့ဥစ္စာလဲပြောပြရမလိုပါဘူးရှင်းမလားတကယ်ကြပဲကများမှထင်အောင်မလေးလွန်လာကြည့်လား လွန်လားပြီလားအဲ့ဒါကြောင့်တရားဓမ္မတို့လူမိုက်တန်တရာရှိတယ်လို့ဆိုတဲ့ဥစ္စာဆိုရိုက်ဘူးလားကဲလူမိုက်ပဲကစားအဝိဇ္ဇာကစားလူမိုက်ပဲမှာဆုံးအဝိဇ္ဇာမှာဆုံးလူမိုက်ပဲကစားနောက်ကြတော့သောကပရိဒေဝဒုက္ခဒေါမနတာဆိုပြီးပရိစ္ဆာသမုပ္ပါအဆုံးမှာမလာဘူးလား အဲ့ဒီသောကပရိဒေဝဒုက္ခဒေါမနတာဥပါယတအဲ့ဒါတွေဖြစ်လာတော့သောကပရိဒေဝဒုက္ခဒေါမနတာဥပါယတဆိုတာဒီမသိလို့ဖြစ်တာလားသိလို့ဖြစ်တာလားမသိလို့ဖြစ်တဲ့အဲ့ဒီတည်းအဝိဇ္ဇာကဘာနေဧဝမေတ္တာကေဝလဒုက္ခခန္ဓာတသမုရိယဟောတိဒီဘောပရိစ္ဆသမုပ္ပါဆုံးတော့လေအဝိဇ္ဇာနဲ့သူဆုံးသူစတော့ကလည်းဒီဘောပရိစ္ဆသမုပ္ပါဆုံးမြန်တော့ ရောခက်ကုန်ပြီခက်သေးဘူးလားဘာနဲ့စားရပါဆုံးလို့တခါကျသွားပြီလားသွားလေဘူးလားပထမအစလည်းဝိဇ္ဇာနဲ့စတယ်အဆုံးမှလည်းအဝိဇ္ဇာနဲ့ဆုံးတယ်နောက်တစ်ခါပြန်စပြန်တော့ဒါဖြင့်တခါတော့အမှောင်လဲဝေးအမှောင်လဲသေးလေဘယ်နဲ့ဆိုကြဘယ်နဲ့မှမငင်းနဲ့တော့ဗျငင်းလွဲုံပဲရှိမှာပဲမှန်ပါ ဘယ်နဲ့ဆိုကြအမှန်နဲ့မွေးပြီးတော့ထည့်လိုက်ပါဦးများခင်ဗျားတို့ဝမ်းသာရအောင်အမှောင်နဲ့မွေးပြီးအမှောင်နဲ့နေလေရဲ့သဘောကျပြီးတော့မှသေတော့ဒါပြန်အမှောင်နဲ့မွေးအမှောင်နဲ့နေအမှောင်နဲ့သေပေါ့အမှောင်ကစပြီးဒီကလာအမှောင်အလဲရောက်အမှောင်လဲရောက်ပြီးအမှောင်နဲ့ဆက်သေးဒါပဲရောက်တော့ သဘောပါကြဗလားအမလေးတကားကျဒီနေ့တရားကသိသိချာချာစဉ်းစားခြင်းမှာလူမိုက်တဲ့လူမိုက်ရှိသေးတယ်ဆိုတာပေါ်လားပေါ်ဗလားအေးဘောင်းပေါ်ဗလားကဲဒီကိုယ်ခန္ဓာကိုယ်ကြီးဖြစ်ပြမမြင်တာကတမိုက်ကိုနောက်ခန္ဓာကြီးဖြစ်ပြမမြင်လို့တောင်းတနာကလည်းဆိုတော့ဒီတမိုက်တဲ့ဟိုတမိုက်ပူတယ်လို့ဆိုရင်တော့ဒါပြန်မသိတာကတမိုက် နင်နောက်မရရကြောင်းလုပ်ယူတာကတမိုင်သဘောကျဒါပြန်လူမိုက်တဲ့လူမိုက်ရှိသေးတယ်ဆိုတဲ့အသေးပဲဟာဖြင့်ဧကံပေါ်တော့တာပဲတကယ်ကြောကြံလုံးနဲ့ပြောနေတယ်လို့မောင်းခဲ့ပါနဲ့ခင်များတို့စဉ်းစားကြည့်ပါဒါအလကရုပမသုံးပါဒီတိုင်းဖះက လူမိုက်လည်းရှိသေးတယ်ကွာလူမိုက်တဲ့မိုက်တဲ့ပုဂ္ဂိုလ်လည်းရှိသေးတယ်မင်းတို့ဘယ်လိုစဉ်းစားမလို့ဆိုတော့ရန်တွေကဟုတ်ပါတယ်ဗျာလူမိုက်တဲ့မိုက်တဲ့ပုဂ္ဂိုလ်လည်းရှိပါသေးတယ်လို့တာဝန်ကိုခံရချင်တာဝန်ကိုခံရမခံရဘူးလားခံရဒါဖြင့်ဒကာဓမ္မတို့လူမိုက်ဘယ်ကစားလူမိုက်ဘယ်လိုနေလူမိုက်ဘယ်လိုသေးဟောသွားပြီကောအဝိဇ္ဇာဆိုတာက အမှောင်အတိကြတာကိုဆိုသည်သဘောကြဒါကြောင့်သူမွေမွေတော့ကဘာနဲ့မွေနေတော့ဘာနဲ့နေသေးတော့ဘယ်ထဲသေးကံတကယ်ကြသွားပြီဗျဘယ်တော့နေအောင်လာအောင်ဆိုတဲ့တရားရောင်ဖရာရောင်တန်ခါရောင်ဆိုတဲ့ဥစ္စာတွေဥပအောင်ဝင်နေသေးသဘောပါကြပြီအဲ့ဒါကြောင့်ဘုန်းကြီးဓမ္မတွေပြောရတယ် ဒီအဝိဇ္ဇပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုပြီးကရတောကပရိဒီဝဒုက္ခဒေါမနသုပါဒတံဘွန်းတိဧဝမေတ္တကေဝလတ္တဒုက္ခခန္ဓာတသမုဒယဟောတိဆိုတဲ့ပြိဿသမုပ္ပါကြီးဟာဒကာရမတွေသိတဲ့အတိုင်းတဲ့အဲဒီတိုင်းမှနေကြလို့ရှင်ဒုက္ခကြီးအဝိဇ္ဇာနဲ့စပြီးအဝိဇ္ဇာနဲ့အလယ်မှာနေပြီးဒီကလာအဝိဇ္ဇာနဲ့ဆုံးသွားကြတာ နောက်တစ်ခါစပြန်တော့ဘယ်ကနေစပြန်မစတာပေါ့ဗျာအာသဝသမှုတရားဝိဇ္ဇာသမှုတရားဆိုပြီးလာပြန်တာပဲမလာဘူးလားအဲ့ဒီကဲတော့လာပြန်တော့ဩတို့ဒီကားလို့သလို့ရှိရင်ဖြင့်လက်ွယ်တန်းကောင်မိုးမောင်တိမ်တိုက် ဆိုတဲ့အထဲမှာဒီထဲမှာပဲသမင်းစားဒီထဲမှာပဲအိမ်အောင်ပြုဒီထဲမှာပဲသိ ဒီလိုပဲမနေကြဘူးအဲနောက်ကမွေးပြန်လည်းဒီမောင်နဲ့ပွေဒီမောင်နဲ့နေဒီမောင်နဲ့သေးဒါကြောင့်ခင်းနာပါလို့တဲစီမကဖရာတွေပွင့်သွားတာတပည့်တွေဘာဖြစ်နေလို့ဒုံးလို့မမေးနဲ့တော့အဖြေထွက်သွားပြီမထွက်သေးဘူးလားဘယ်လိုထွက်ပါလိမ့်များအမောင်နဲ့မွေမင်းနောက်တစ်ခါပြန်ဖြစ်ပြန်တော့အမောင်နဲ့ပဲပြန်ပြီးဖြစ်ပြန်တော့နေပြန်တော့ အဲနောက်တစ်ခါသေးပြန်တော့ဒါဖြင့်သဲလုံးနဲ့မြပွင့်တဲ့ဘုရားဆိုလည်းမရေတွက်နိုင်ဘူးလို့ပြောတာပဲအဲ့ဒီမရေတွက်နိုင်တဲ့အထဲမှာစွတ်တို့မပါတာဒီဘာဖြစ်လို့တုံးဆိုလို့ရှိရင်ဖြင့်တဲ့ဒကာရမတို့တဲ့ခொနည်းကအမောင်ထဲမှာအစဖြစ်အမောင်ထဲနေလိုက်အမောင်ထဲပဲသေးလိုက်ဒါဖြင့်အမောင်ထဲမွေအမောင်ထဲနေအမောင်ထဲသေးလို့ပေါ့မှန်ပါပါဒါကြောင့်အလင်းအောင်ဖရားတွေ ဘယ်လိုလင်ကင်းငါတို့သဲစုမကကွင်းပြညာတော့လေတွတ်တွတ်နဲ့မဆိုင်ဘူးဆိုင်မဆိုင်ပါဘူးသဘောပါကြဗလားဒီတခါလောလောရှင်းရင်ဖြင့်တခါတက်သွားပေါ့ဘယ်နဲ့မှမတတ်နိုင်ဘူးဆိုတာစဉ်းစားကြပါတော့ဒီမောင်ဇက်ကလည်းအခုဖွင့်ပေးနေတာပဲဖွင့်ပေးနေတာပဲကဲဒါဖြင့်လူမိုက်တဲ့လူမိုက်မဖြစ်ကောင်းဘူးဆိုတာတော့ယနေ့တရားရှိကြတယ်ပေါ်ပါပြီ မိမိခန္ဓာကြီးအဖြစ်ဖြစ်ဒုက္ခသစ္စာမတွေ့တာကဓမ္မိုက်တပည့်ကြဒါကြီးမတွေ့သေးကာလပတ်လုံးလဲတခါတည်းတော့စဉ်းစားကြနောက်ဘဝတောင်းမှပဲတောင်းလို့ရှိရင်ဘယ်နဲ့ဆိုဓမ္မိုက်ပုံပြန်တာပဲဒါဖြင့်အရင်မိုက်တာတဲ့ပုံမိုက်တဲ့လူမိုက်လည်းရှိသေးတယ်အရင်ကလက်ရှိခန္ဓာမသိတာကတခါမိုက်လက်မဲ့ခန္ဓာဒုက္ခသစ္စာကြီးပြန်တောင်းယူတာက ဒါဖြင့်လူမိုက်တဲ့မိုက်တဲ့ပုဂ္ဂိုလ်လေးရှိသေးတယ်กว่าဆိုတဲ့ဥစ္စာဘုရားဟောတော်မူတာဖြင့်ယုံကြပါတော့ဗျာယုံတယ်မလားယုံတယ်မင်းနော်အဲ့ဒါဘာကြောင့်ဒီဆရာဘုန်းကြီးကဒါအသားယူပြီးဒီကလာဘုရားပြောတာကိုအကျယ်တွင်းချက်ထွင်ပြီးဆုံးမရပါလိမ့်မလဲလို့မေးတော့ခင်ဗျားတို့ဒုတိယမှားချက်ပထမမှားချက်ကိုတော့ဘုန်းကြီးကပြင်ပေးတယ် ပထမမိုက်တဲ့ပြင်ပေးလိုက်တဲ့အခါကျတော့ခမည်းတော်ကအိမ်ရောက်ဘယ်ရောက်ရောက်ရှင်တဲ့စီရောက်ပြီးတကလာသွားတော့ဒုတိယမှားချက်လာမှာသိဆိုရင်မှန်ပါဗျာတပည့်ကြပထမမှားချက်ပေါ်မှာဒုတိယမှားချက်ကလိုက်သွားမှာအလွန်ဆိုရင်ရတယ်မဆိုရင်ရဘူးလားဘိုးကြတော့သားအိမ်မှာလှဲလိုက်သမီးအိမ်မှာလှဲလိုက်ခမမအိမ်မှာလှဲလိုက်စီးပွားဥစ္စာရနာတွေကလှဲလိုက်ပြီးစမဖြင့်ရောင်ထွက်ပြီးတကလာသွားတတ်တယ် အင်းဒါတွေနဲ့သွားရလာရနေရမှာနိဗ္ဗာန်အတူတူဝင်ဖို့ဆိုပြီးဒီကလာရောင်တတ်မရောင်ပေဘူးလားရောင်တော့ဘဝတဏ္ဍာကမသိတော့အဝိဇ္ဇာကနေပြီးမသိအောင်လို့တော့တဏ္ဍာကဆူတောင်းပလိုက်တောင်းပလိုက်တော့ဒုတိယအမိုက်ပိုးမလားပိုးပါဘူးငါကောကကိုယ်ခန္ဓာမသိတာကဒုတိယဘဝကိုမသိလို့တောင်းရင်ပြန်တာအဲလူမိုက်တဲ့ဘုံမိုက်တာလည်းရှိသေးတယ်ကွာ မရှိဘူးလားတရားဓမ္မတွေနားရှိလို့ကြားရတာနော်များတော့ဖြင့်ဒကာသစ်တူပါအောင်လေဒီပုဂ္ဂိုလ်တွေကနဲလာမှမဟုတ်ဘူးနော်ဒကာကျော်ဘယ်နဲ့နေများတယ်လို့ပဲမဲခွဲကြည့်ရင်ဖြင့်သူ့ဘက်ကတော်များလိမ့်မယ်များပဲဘူးလားဒါဖြင့်လောကကြီးထဲမှာဒကာကျော်တို့ဒကာသစ်တို့သုံးတယ်လူမိုက်ကတဲပေါ်တယ်ဘုရားမဒီတော့မသုံးသေးဘူး လူမိုက်တဲ့မိုက်တဲ့ပုဂ္ဂိုလ်ကตาပေါ့လေရှင်းမလားဗါတဲ့တော့အဲလူမိုက်တဲ့ပုံမိုက်တဲ့ပုဂ္ဂိုလ်ကตาပေါ့တယ်ကွာဆိုရိုက်ဘူးလားကောင်းပြီဒါဖြင့်ခင်ဗျားတို့အမတန်ရေးကြည့်တဲ့စကားဆိုတာပေါ်လာပါလားဩဘုံဘွားတွေများတောင်းတာပြီးဒီကလာနေတဲ့ပုဂ္ဂိုလ်ဟာဖြင့်လူမိုက်တဲ့ပုံမိုက်တဲ့ဒုတိယ ရှင်းမိုက်တဲ့လူမိုက်ပဲဆိုတဲ့ဥစ္စာဖြင့်ဘာမှသံသယမရှိအောင်ရှင်းသွားမရှင်းရသေးဘူးကနေရာကြကြဒါဖြင့်ခင်ဗျားတို့ဒီဘဝမိုက်လဲဆိုသိမ့်လိုက်ရလို့ရှင်ဖြင့်လူမိုက်တဲ့ပုံမိုက်တဲ့ဘဝလွတ်သွားလို့ရှင်ဖြင့်ဒီဘဝမှာလူမိုက်အဖြစ်မှလူလိမ္မာအဖြစ်သို့ရောက်ခဲ့သည်ရှိတော့နောက်ပုံမိုက်ပါတွေလည်းအကုန်သိမ့်သွား ကိုမိုက်မှာတွေဘာဖြစ်တော့ဒီဘုရားမသိရင်တော့နောက်ကိုမိုက်မှာတွေကဒုတက်လာအောင်မဲမလာပဲဘူးလားအမေမိဘတွေကတတ်တော့တင်လှလိုက်တယ်ကမနေဘူးမနေဘူးဒါနေကမွေးတဲ့နဲ့သားနဲ့သမီးနင်းပြီးနင်းမြဲဟုတ်လားဒါရင်နင်းပြတဲ့နင်းပဲလည်းလုံးမလုံးနင်းမဲ့တဲ့ဘွေးရမှာပေါ့ဆိုပြီးဒါရင်းတဲ့ဘိုးနင်းမဲ့ဥစ္စာတွေကလည်းနင်းတဲ့ဘဝအကြောင်းကရည်သက်ဆုံးလာကြတာကို အမလေးအကြောင်းရည်သက်တွေကလည်းဆုံးခြင်းလို့အကြောင်းကဆုံးလာတယ်လို့ပြောခြင်းပြောသေးတယ်ဒီဘုရားကိလေသာတွေတောင်းကြမှုကြောင့်လို့တော့ထဲမပြောဘူးပြောရလားနောက်ဘုရားကအကြောင်းနဲ့နောက်ဘုရားကအကြောင်းနဲ့ဟုတ်ကဲ့လားမဟုတ်ပါဘူးဗျာနောက်ဘုရားအကြောင်းမဟုတ်ပါဘူးနောက်ဘုရားကအကြောင်းကအမှန်တမ်းမှနဲပါတယ်ကိလေသာတောင်းကြမှုကြောင့်ဒါလည်းဖြစ်ရတာများပါတယ်ဆိုလို့ရှိရင်လွယ်ပါ ကောင်းပြီဒါတွေသတ်ထားပါတော့ဒါဖြင့်ဒီနေ့တရားမှာခုနိုင်ဝဲရှိသွားပြီတကယ်ကြတကယ်သိရဘာလို့ဘုန်းကြီးဆိုရင်တုံးဆိုတာကိုရိပ်မိကြဘုရားပါဆိုရင်တုံးလူမိုက်တဲ့ဖိုးမိုက်တာသဘောကျလူမိုက်တဲ့ဒါကြောင့်ခင်ဗျားတို့မနေ့ဖြစ်အောင်မှမိုက်ပြီးသားတွေလူမိုက်တဲ့ဖိုးမိုက်တာတွေခင်ဗျားတို့တော်ဆုံးခဲ့ပြီ မဆုံးဘူးလားတကယ်ကျေမငင်းနဲ့တော့နော်မသိခင်တုန်းကငကူကလည်းခန္ဓာကိုယ်ဖြစ်ဖြစ်ဒုက္ခသစ္စာမသိတုန်းကတခါမှတ်ခဲ့နောက်ကြတော့သွန်နေကုန်နေအလူတန်းတွေပေးပြီးတကကအဲလူမိုက်တဲ့ပုံမိုက်တဲ့အလုပ်လည်းလုပ်ချင်လုပ်လိုက်သေးတယ်။တောင်းလိုက်သေးတယ်သူ့တွေဘာတွေကမတောင်းဘူးလား။အဲ့ဒါဘယ်နဲ့ဖြစ်သွားတာလဲ။လူမိုက်တဲ့ပုံမိုက်သွားတဲ့အလုပ်ကလည်းပါလိုက်သေး။သို့တော့ဒါတွေအသာထားပါတော့။ ပြင်မကောင်းစဉ်ပြင်ခဏနဲ့ပြင်လိုက်ရပါတယ်ဟိတကခုသူကြီးကဘဝတိုင်းများစွာကလည်းလူမိုက်ပဲနိဗ္ဗာန်ရမယ်ဘဝပိုးမိုက်လိုက်သေးသူကသိပြီဗလားငကောလည်းဘဝများစွာသံဃာကလူမိုက်ကြီးဗျအဲနိဗ္ဗာန်ရမယ်ဘဝကြတော့ပိုးမိုက်ပေမဲ့လည်းပြင်လိုက်ပြန်တော့လေဘယ်နဲ့လဲအနာဂတ်မိုက်တော့သေးတာပေါ့ဗျာ အနာဂတ်တွေ့တာမိုက်တွေတော့စမသိဘူးလားဒါဖြင့်ဒကာရမတို့ပထမမဲ့မရသေးကာလပတ်လုံးလူမိုက်တဲ့ပုံမိုက်လိုက်အောင်မဲ့ဆိုတာကိုယ့်အတွက်ကိုယ်ပြားတွေပေးထားကြရှင်းမလားပထမမဲ့မှမရလို့ရှိရင်ဖြင့်ငါတွေလူမိုက်တဲ့ပုံမိုက်လိုက်အောင်မဲ့ဆိုတဲ့ဥစ္စာကသိချတယ်ဒါဖြင့်ဒီမိုက်ဇက်ကိုဖြင့်ပထမမဲ့နဲ့ပဲသိမ့်မှသာဖြင့်ဒါနေရာကြတော့ ဒီမှမမရသေးဘူးဆိုရင်ကိုယ့်အတွက်ကိုယ်ပြာရိပေးကြရင်ဘယ်လိုပေးကြမလဲလူမိုက်တဲ့ပူမိုက်တဲ့ပုဂ္ဂိုလ်ဟာဒုဖြစ်ရအောင်မယ်ဆိုရိုက်မဆိုရိုက်ကောင်းပြီဒါဖြင့်ဒကာရမတို့အခုတရားဟောနေတာပါပါလိမ့်မလဲလို့ပြောတော့ကိုအင်းငကောကလူမိုက်ကိုလူလိမ္မာဖြစ်အောင်လုပ်နေပါတယ်ငကောကလူမိုက်ကိုလူလိမ္မာ အခုလူလိမ္မာဖြစ်တော့ကိုလူမိုက်တဲ့ကိုမိုက်တဲ့ဇက်ကောသိမ့်မတော်ဘူး။ကိုင်းဒါဖြင့်တစ်ခါမိုက်တော့သိမ့်လို့ဖြစ်တယ်နော်။နှစ်ခါမိုက်ဆိုလို့ရှိရင်ဖြင့်သိမ့်လို့မဖြစ်တော့ဖြစ်ပါမလား။တစ်ခါမိုက်တော့တက္ကမကတော့သူအင်းတက္ကမရဲဆိုလို့ရှိရင်ပြင်လို့ဆင်လို့တွဲတယ်။အဲနောက်တစ်ခါဆက်ပြီး ဘုဘဝချင်းချင်းခံစားတွေပါရင်လည်းရှုပ်လာလို့ရှိရင်တော့ဖြင့်အတော်ခဲရင်တော့မခဲရင်ဘူးလားကဲဒါဖြင့်အခုအာလုံးတရားနာလာကြတယ်ဒကာရမတွေကိုတခါမိုက်ပြင်ဖို့ရရေးကိုတော့တာဝန်လည်းယူပါတယ်ရှင်းမလားကောင်းပြီဒါဖြင့်ဒီတခါမိုက်ကိုပြင်ထားတာလေးကိုမပြောင်းမပြအောင်ခင်ဗျားတို့ပြင်ထားကြမယ်ဆင်ထားကြမယ်ဆိုလို့ရှိရင်ဖြင့်လူမိုက်တဲ့ပူမိုက်တဲ့လောက်ဟာဖြင့် တို့ဝိပဿနာဉာဏ်ကကိုနိုင်တယ်မဉာဏ်ဆိုတာကတော့ပြန်လုံးဝလူမိုက်တဲ့ကိုမိုက်တဲ့အလုပ်ကိုဘယ်နည်းနဲ့မဆိုသူဖြတ်တော့ပြီးပြီလို့မှတ်ပါဒါပြန်အခုကျွတ်တရားဟောနေတာ ဘယ်ကျုံးကဟောတာဒုံလို့မေးတဲ့ခါကျတော့လူမိုက်တဲ့ပိုမိုက်မှစိုးလို့ဟောနေတာဘုမတရားကွက်ပေါ်ပေတော့တယ်ခင်ဗျားရိပ်မိဗလားအဲဘုန်းကြီးကနေတိုင်းဟောနေတာဘယ်ကျိုးငါပါလိမ့်မလို့ဆိုတာတော့ရိပ်မိကြဘယ်လိုပါလိမ့်လားအဲလူမိုက်တဲ့ပိုမိုက်မှစိုးရင်လို့ဟောနေတဲ့ခါကျတော့ကိုဒီဘဝလူလိမ္မာဖြစ်နေမိုက်တယ်ဆိုတာဝိဇ္ဇာလိမ္မာတယ်ဆိုတာသမာဓိ သဘောကျမိုက်တယ်ဆိုတာကအဲလူလိမ္မာဆိုတာကအဲအမိုက်ကိုသမာဓိဖြင့်နဲ့ဖြတ်တော့ပြလိုက်လို့ရှိရင်ဖြင့်ဒါအလိမ္မာသက်ဝင်သွားတော့တာပဲသမာဓိဖြင့်ဆိုတဲ့ကွာဒကာရမတို့ဘဝကိုမဖြတ်ဘူးလား နိဗ္ဗာန်ကိစ္စရိမေခောကိလေသာမာရင်တော့ကိစ္စရိမေခောဆိုတော့သမာဓိတိကမဲ့ခင်ဖြစ်နေတော့ဒုတိယအမိုက်ဖြတ်တယ်ဆိုတာကိုရိပ်မိဘူး။ဒါဖြင့်အင်္ဂုလိမာလာခိုးသူကြီးဒကာရမတို့ဘုရားသခင်ကိုရမကြီးအမြန်လိုက်ပြီးဒီကလာတရားဟောတာဒီမိုက်တဲ့ပုံမိုက်မဲ့ဇက်ကြီးကိုဒကာရမတို့တားမြစ်တာပဲဆိုတာရိပ်မိဘူး။လူမိုက်စီဘုရားဘာလို့သွားတာတုံးဆိုတာကိုရိပ်မိဘူး။ ဘယ်ဘယ်နဲ့ကြောင့်သွားပါလိမ့်မိုက်တဲ့ပုံမိုက်မှာစိုးရိမ်တဲ့အတွက်အမေတတ်ပြီလို့ရှိရင် तू ရမ်းတာမဖြစ်နိုင်တော့ဘူးဒီနေ့ကအမေတတ်မယ်နေ့ကိုသဘောကျသူငဘောမိုက်နေတာကတော့မိုက်တယ်သူလူသားမှုပဲရှိသေးတယ်ပြင်ဆင်နေရကမပါသေးဘူးအဲ့ဒီလူမိုက်တဲ့ပုံမိုက်မှာစိုးရတဲ့ကြပြကြသွားရရ သဘောပါဒီမှာလဲတရားဓမ္မတွေတရားထုတ်ကြပါတရားထုတ်ကြပါလို့ပြောတာတရားကျွယ်ယနေ့တော့ဇက်ွက်ပေါ်ပါပြီဘယ်လိုပေါ်လားလူမိုက်တဲ့ဘုံမိုက်မှာစိုးရိမ်နေလို့ဟုတ်ပလားဗျာဟောရတယ်ဆိုတော့တရားဓမ္မတို့အမတန်ရှင်းသွားပါပြီမရှင်းသေးဘူးလားဒီနေ့ဗာတရားဟောတော့ဆိုကြကျွန်နာမည်တတ်တတ်ပလားလူမိုက်တဲ့ဘုံမိုက်မဲ့ အမိုက်ကသိနေတာပဲဟိဆိုနိုင်ကြကောင်းပြီဒါဖြင့်ဒကာဓမ္မတို့မနေ့ကကြမ်းနေတဲ့ယမကကိုပဲပြန်ဆက်ကြပါစို့ပြန်ဆက်ကြပါစို့ယမကယံကဘာဖြစ်တယ်လို့မေးတဲ့အခါကြလို့ရှင်းဖြင့်တဲ့ ရန္တာသေးရင်ဘာမှမဖြစ်တော့ဘူးသူ့ယူမူလားဗျာဘုရားတော်မူတဲ့သူသိပါရဲ့ရန္တာသေးရင်ဘာမှမဖြစ်တော့ဘူးအင်းဗာဒိဋ္ဌိပါလေအင်းဥစ္စေရာဒိဋ္ဌိယူထားတယ်ရန္တာသေးရင်ဘာမှမဖြစ်တော့ဘူးဆိုတော့ဥစ္စေရာဒိဋ္ဌိယူထားတယ်အော်ဒီဥစ္စေရာဒိဋ္ဌိဘယ်ကများလာပါလိမ့်မလဲလို့ခင်ဗျားတို့မေးဖို့လိုလားနာသက်ကာယဒိဋ္ဌိဘုံဘုခေနေဝဥပ္ပသန္တိ ဒွါတတ္တိဒိဋ္ဌိရော62ပါးသောဒိဋ္ဌိတွေဥပ္ပဇ္ဇမာနာဖြစ်ကုန်ကြသည်ရှိသောတက္ကာယဒိဋ္ဌိမမှုခေနေနဘကုမှုခေနေဝငါဆိုတဲ့တက္ကာယဒိဋ္ဌိအဥပြွေသာလျှင်ဥပ္ပဇ္ဇံတိဖြစ်ကုန်တက္ကာယဒိဋ္ဌိကြောင့်ဖြစ်လာတယ်ဒီဥစ္စေရာဒိဋ္ဌိဟာဘလို့ကြောင့်ယမကမှာဖြစ်လာဆုံးဆိုရလက်တယ်ရှာလိုက်တော့တက္ကာယဒိဋ္ဌိကြောင့်ဖြစ်လာရေးမိဗလားရှိပါလားတဲ့အဲ ယန္တာသေးတယ်ဆိုယန္တာလို့သူချင်းနေတဲ့ခန္ဓာ၅ပါးကိုသူယန္တာလို့လောက်ထားတာကုကပဲစဉ်းစားကြည့်ပါလားတဲ့ဒီဥစ္စာတက္ကရာဒိဋ္ဌိကလောက်ထားတာအတ္တဒိဋ္ဌိကလောက်ထားတာအဲ့ဒီကဘွားပြီးဒီကလာယန္တာသေးလို့ရှိရင်ဘာမှမဖြစ်တော့ဘူးလို့သူယူတော့ဘူးဥစ္စေရာဒိဋ္ဌိပဲကူးမတော့ဘူးအဲ့ဒါယန္တာကိုယန္တာလို့ချင်းနေတဲ့ကိုကခန္ဓာ၅ပါးအိဋ္ဌတရားလို့သူမထင်ကြတဲ့က အတ္တဒိဋ္ဌိကရှိမနေဘူးလားရှိပါဘူးဒါဖြင့်အဲ့ဒီဥစ္စေရဒိဋ္ဌိကြီးတွန့်တက်ပြီးအညွန့်ထွက်လာလိုက်တာဟာအင်းဘ ᱹ ကြောင့်ပါလိမ့်မလဲဆိုတော့ပေါ်သွားတယ်တက္ကာယဒိဋ္ဌိကြောင့်ရှင်းမလားတက္ကာယဒိဋ္ဌိကြောင့်ဥစ္စေရဒိဋ္ဌိပို့ပြီးပွားလာသဘောကျဒါဖြင့်ဓမ္မတို့နေရကြပြီတဲ့အဲ့တော့ကို ဒီယမကဝေယဒီရှင်သာရိပုတ္တရာကသူတရားဟောနော်တရားဟောတဲ့အခါကျတော့ခန္ဓာ၅ပါးပြတယ်ပိဋကလာဘယ်မလုံးရမ်းတာဘယ်မလုံးရမ်းတာဆိုပြီးခန္ဓာ၅ပါးတွေပြလိုက်တယ်မဟုတ်လားဗျာပြလိုက်တော့ခန္ဓာ၅ပါးလည်းရဟနာပါသေးတယ်ဒါပေမဲ့ရဟနာမပါတာသိတော့နောက်တစ်ခါခန္ဓာ၅ပါးကိုပြလိုက်တဲ့အခါတက္ကာရတိဖြုတ်လိုက်တယ်ဆိုတာလည်းမထင်ရှားဘူး တက္ကကနာငါးပါးတွေဖြစ်ပုံပြပုံလေးတွေအိဋ္ဌာလံအိဋ္ဌာလံမေးတော့ပြက်ကလေးတွေပြလိုက်ပြန်တဲ့အခါကျလည်းရန္တာလုံးလုံးပြောင်းသွားဘူးအဲ့ဒီရန္တာလုံးလုံးလည်းပြောက်သွားပါရဲ့သူစိတ်ထဲမှာဒိဋ္ဌိဆိုင်ခဲတက္ကရတိဆိုင်ခဲရှိသေးရဲ့မရှိတော့ဘူးရန္တာမရှိတော့ပါဘူးကန္နာငါးပါးအိဋ္ဌာတရားသာရှိပါတော့တယ်လို့သူစိတ်ထဲမှာဒိဋ္ဌိကပါမတော့ဘူးပါသွားတဲ့ခါကျတော့မှသစ္စာဟောလိုက်တော့ ဒုက္ခသစ္စာဒီတရားတွေကပြမှုပြမှုဟာဒုက္ခမေဝဥပ္ပဇ္ဇမာနဥပ္ပဇ္ဇိဒုက္ခနိဥပ္ပဇ္ဇမာနနိဥပ္ပဇ္ဇိဆိုတဲ့အတိုင်းဒုက္ခဖြစ်ဒုက္ခချုပ်တာသာရှိပါတော့တယ်ဆိုတာသူသဘောကျမသွားဘူး။ငန်းသဘောကျသွားတော့ခေါင်းကတက္ကရီရပြုတ်ပြီးသစ္စာလည်းမြင်လိုက်တော့သောတာပန်မတည်လား။မတည်ပါဘူး။ခိုင်အဲ့ဒါနဲ့သောတာပန်တည်တဲ့အခါကျတော့မေးလိုက်သောတာပန်တည်တော်ပြီဒကာဓမ္မတို့ ဒါရင်ဟောပြီးသားမို့အထူးအကျယ်မပြောဘူးသောတာပန်နေပြီးတော့သူတည်ရောက်မတည်ရောက်မေးတဲ့အခါလဲဒကာတက်တို့မှတ်မိပါလိမ့်မယ်မဲ့ဟေးမင်းအခုဘယ်နဲ့နေတော့ရဟန္တာတည်လို့ရှိရင်ဖြင့်ဘာမှမဖြစ်တော့ဘူးဆိုရယ်ယူသေးရလားဆိုတော့တပည့်တော်ဒီရှင်ဘုရားကြီးတရားဥရိယာမြဆိုတဲ့တရားတွေကိုသစ္စာလေးပါထိုးထွင်းပြီးသိရတဲ့တရားတွေနာရသောကြောင့်တပည့်တော်အေးယူမရှိပါဘူးခင်ဗျာသူဘဝမခံဘူးလားအဲဒိဋ္ဌိပြုတ်တယ်လို့တောင်းခံတယ် ဒါကြောင့်သောတာပန်သိခြင်းဒိဋ္ဌိဖြုတ်ပါသောတာပန်သိခြင်းဒိဋ္ဌိဖြုတ်ပါတပတ်ကြပြီသဂရာကနာကံယန္တာဖြစ်ခြင်းတဏှာဖြုတ်ရမယ်လို့မနေ့ကလည်းစီစဉ်နဲ့ပြောခဲ့နော်ကိုင်းဒါဖြင့်ဒီဒိဋ္ဌိပြုတ်သွားခြင်းကြောင့်တတိယူမရှိတော့ပါဘူးသစ္စာလေးပါးသိပါပြီဗျာယန္တာသိရင် ဘာမှမဖြစ်တော့ဘူးဆိုတဲ့အယူဖြောက်လိုက်ပါပြီဆိုတဲ့ကိုကဒိဋ္ဌိပြုတ်သွားပြီလို့သူပြောတယ်ဒိဋ္ဌိပြုတ်လို့သောတာပန်မတည်လားတည်တော့ဒိဋ္ဌိပြုတ်တဲ့ဥစ္စာလုံလောက်အောင်တခါမဲလိုက်ပြန်တော့ကွဲကွာတော့မင်းကူတော့ဒီယူဖြောက်လိုက်ပြီဆိုတော့မင်းကိုတဲ့ယခုချိန်များဘဲကရဟန်းတွေကမင်းရင်တော့ကကြောညာထားတဲ့တိုင်ရဟန်းတာတည်လို့ရှိရင်ဘယ်များသွားကြုံလို့မဲလို့ရှိရင်မင်းဘက်နဲ့ဖြေမလို့ဆိုတော့ तू သစ္စာနဲ့ဖြေလာ မဖြေဘူးလားရန်လာရဲ့လို့မရှိပါဘူးလို့ဒီလိုမဖြေဘူးရန်လာရဲ့လို့မရှိဘူးလို့မဖြေဘူးမဖြေပါဘူးဘယ်လိုဖြေတော့ဆိုတော့အကျဉ်းခန္ဓာ၅ပါးတရားအိဋ္ဌတရားထိုအိဋ္ဌတရားဒုက္ခပဲအဲ့ဒီအိဋ္ဌဒုက္ခဖြစ်တဲ့တရားကုံသွားပြီ ဆုံးသွားပြီလို့တပည့်တော်ဖြေမှာပဲဒုက္ခကုံဆုံးသွားပြီလို့ဖြေမှာပဲဆိုတော့ ဘောကြဒုက္ခသာအန္တံဂရိတ္တိဆိုတဲ့အတိုင်းတဲ့ဒုက္ခဆုံးသွားပြီလို့သူဖြေတယ်မဟုတ်လားသဘောကြအင်းဒါဖြင့်သူသစ္စာမြင်လို့နိဗ္ဗာန်ဝင်တာပဲသစ္စာမြင်ပန်းနိဗ္ဗာန်ဝင်တယ်ဆိုတာသဘောကြတခြားနဲ့နိဗ္ဗာန်မဝင်နိုင်ပါဘူးသစ္စာမြင်မှနိဗ္ဗာန်ဝင်နိုင်တယ်သဘောကြပြီနော်ကောင်းပြီဒါတွေအကိုကမထုတ်တော့ပါဘူး သစ္စာမပါဘဲနဲ့နိဗ္ဗာန်ဝင်တယ်ဆိုမယုံပါနဲ့လို့ဆိုတာဘုန်းကြီးတို့သစ္စာတန်ရုပ်ကိုခဏခဏပဲမပြောဘူးလားပြောပါဘူးငါအမိုးမပါဘဲနဲ့အရှင်နေတည်ခဲ့တယ်ကွာဆင်ယုံရမလားတိုင်မပါဘဲနဲ့အရှင်နေအပေါ်မှာကျဲခဲ့တယ်တိုင်းနေတင်ခဲ့တယ်အဲသစ္စာမပါဘဲနဲ့ငါသောတာပန်တည်ခဲ့တယ်ဆိုမယုံနဲ့ကွာအဲ့ဒီတိုင်းမှတ်လို့သစ္စာတန်ရုပ်များဘုရားကဟောထားလိုက်သစ္စာရေးသစ္စာဆိုင်မှနိဗ္ဗာန်ဝင်တယ်ဆိုတော့ရှင်းသွား အခုဖြေတော့ကြည်စံသစ္စာနဲ့သူမဖြေဘူးလေအဲဒုက္ခဆုံးသွားပြီလို့တပည့်တော်ဖြေမှာပါပဲတဲ့ရန္တာတည်ပဲသွားတော့မင်းအဲအိဋ္ဌတရားဒုက္ခတရားအဲ့ဒီဒုက္ခတရားကုန်ပြီဆုံးသွားပြီလို့တပည့်တော်ဖြေုံပါပဲဆိုတော့သာဓုသာဓုခေါ်တယ်ရှင်သာရိပုတ္တရာသာဓုသာဓုခေါ်လိုက်နိဗ္ဗာန်ဆိုတာအဲ့ဒီမှာတစ်ချက်ပေါ်လာတယ်ဆိုတာလေလေးစားစွာနဲ့မှတ်လိုက်စမ်းဒုက္ခဆုံးသွားတာဘာခေါ်ကြကောင်းပြီ ဒါကယမကသောတာပန်ဒီလို့ဒုက္ခဆုံးတာကိုနိဗ္ဗာန်လို့သူဖြေတာပဲဆိုတာသိကြပါလားခင်ဗျားတို့ရထားတဲ့ပါဠိတော်ကိုယ်ကထုတ်ရတော့ဒုက္ခခန္ဓာသနိရောဓဟောတိဆိုတာလဲဒါနိဗ္ဗာန်ဆိုတာပဲခင်ဗျားတို့ရထားတဲ့ပါဠိတော်မရှိဘူးလားဒုက္ခခန္ဓာသနိရောဓဟောတိဒုက္ခခန္ဓာသဒုက္ခအစုနိရောဓချုပ်ခြင်းသည် ဟောတိနိဗ္ဗာန်ဖြစ်၏ ဒုက္ခရှုပ်တာဘာခေါ်ကြအဲအဲ့ဒီလည်းမသေးကြဘူးလားအဲနိဗ္ဗာန်ဆိုတာပါပါလိမ့်မလို့ဒုက္ခချုပ်တာပဲဒုက္ခဆုံးသွားတာပဲဒုက္ခမရှိတာပဲတပတ်ကြဩဒါဖြင့်နိဗ္ဗာန်ဆိုတာမျိုးကအနာပေါက်နေတဲ့ပုဂ္ဂိုလ်ကြီးအနာပြောက်မှုပါကလားတပတ်ကြအနာပေါက်တဲ့ပုဂ္ဂိုလ်ကြီးဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ကြီးဒုက္ခသိမှုကိုဆိုတာရှင်းမင်းနော် ကဲနေရကြပါပြီတဲ့ဒါနဲ့ရှင်သာရိပုတ္တရာမချေနှတ်တာနဲ့ဟောငါရှင်နေရကြပြီ ကွာမင်းသောတာပန်နာတီဗီဆက်လက်ပြီးဒီကလာယန္နာဖြစ်အောင်ရှင်းပြအောင်မယ်ဆိုတော့စိတ်တုပ္ပနဲ့ဆက်ပြီးဟောပြန်ဒီနေ့ယန္နာဖြစ်အောင်ဟောမယ်ဆိုတော့တရားပဲယန္နာပြန်ဟောမှကြံတော့သူဥပမာလေးနဲ့ယမကနားထောင်စမ်းဟေးတဲ့ဥပမာနာဥမာလေးငါပြမယ် လူ9ယောက်ရှိတယ်ကွာတဲ့တထေသားက2ယောက်သတ်မဲ့လူက9ယောက်ရှိတယ်တထေသား2ယောက်ကလည်းတယောက်ကလိမ်မာတယ်ကွာတယောက်ကတော့မိုက်တယ်ကွာလူ9ယောက်ကလည်းဒီတထေသား2ယောက်ကိုတော့သတ်မဲ့လို့ရည်ရွယ်ချက်ရှိတယ်အဲ့ဒီရည်ရွယ်ချက်ရှိတာသတ်မဲ့လူ9ယောက်ကကြံစီတယ်တဲ့တို့ဒီကားလို့ရှင်ဒီတထေသားစီသွားပြီးခါသွားပြီးတဲ့ကလာဒီတိုင်းအတင်းဝင်တတ်လို့ရှင်တာမဖြစ်ပေဘူးသူစီမှာ အတွင်းသားအဖြစ်နဲ့အတွင်းသူအတွင်းသားဖြစ်နဲ့သူ့လိုလိုက်သူ့ကြိုက်ကိုတို့ကပြုပြင်ပြီးဒီကလာနေမှသာလဲသူဟာတို့မြန်နိုးလာမယ်ခင်မင်းလာမယ်အဲမြန်နိုးခင်မင်းလို့ဓမ္မနဘွယ်တဲ့စားလို့အဲအတူအိတ်လို့အတူနေတဲ့ခါကျမှတတ်မယ်ဆိုရင်အချိန်မီဖြစ်နိုင်တယ်ဆိုပြီးအတွင်းသူအတွင်းသားဖြစ်အောင် ငါတို့ပေါင်းတဲ့မှာပဲဆိုပညာမရှိတဲ့တထေသားရှိဝင်ပြီးဒီကလာလူ၅ယောက်ကခါစားလိုက်ရှင်တထေသားကျွန်ုပ်တို့ဒီကားလို့ရှင်ဖြင့်ရှင်တထေသားကြီးညိုလေးစားသည်ဖြစ်လေသောကြောင့်အလိုရှိရကိုလည်းခိုင်းဖို့အလိုရှိရကိုရွေးဆောင်ဖို့ကျွန်တော်တို့အရှင်နဲ့မှာပဲအဲ့ဒါကြောင့်ရှင်တထေသားကြီးကျွန်ုပ်တို့အားပြုစုခြင်းကိုလက်ခံပါဆိုတော့ပညာမရှိတဲ့တထေသားကအော်ဟုတ်ထမရဲ့ဆိုပြီးလက်ခံလိုက်ပါတယ် သဘောကျလားပညာမရှိတဲ့တရေသားကသူသား၅ယောက်ကိုတတ်မလို့လာတာကိုအချော့ကောင်းတာနဲ့သူပြုစုမယ်လို့ပြောတာနဲ့ပဲလက်ခံလိုက်ပါတယ်သဘောကျခင်ဗျားတို့ဒကာကျွယ်ဆိုတဲ့ဝတ္တနေတိတပုထုဇဉ်ပုဂ္ဂိုလ်ဒကာသစ်ဆိုတဲ့ဝတ္တနေတိတပုထုဇဉ်ပုဂ္ဂိုလ်ကနောက်ခန္ဓာ၅ပါးကြီးနတ်ခန္ဓာ၅ပါးကြီးရပါလို့ခင်ဗျားတို့ပုထုဇဉ်ကတောင်းနေတာ သဘောကျဗြဟ္မာခန္ဓာ၅ပါးရပါလေဘုရုဇင်အတန်းပြီးတော့ဝတ္တနိတိတပုဂ္ဂိုလ်ဝတ္တပုဂ္ဂိုလ်ကပေါ့ဗျာဝတ္တပုဂ္ဂိုလ်ကတောင်းမရဘူးလားအဲ့ဒါအခါစားရောက်လာတယ်လို့မှတ်လိုက်စမ်းပါသဘောကျအခါစားရောက်လာတာပဲခင်ဗျားတို့ဒီကားလို့ရှင်ဟိုပုဂ္ဂိုလ်ကခင်ဗျားတို့ကပဲတခါတည်းသူတို့ခန္ဓာ၅ပါးလည်းခင်ဗျားတို့ဝတ္တပုဂ္ဂိုလ်ကရပါရောကိုယ်ခန္ဓာ၅ပါးကြီးကိုတခါတည်းယူဘက်ခန္ဓာကြီးကိုလည်း ခင်ဗျားတို့ကရေချုံမိုးချိုးပေါ့ဗျာဝေဒနာခန္ဓာကြီးကိုလည်းကြိုက်တရားချက်ကျွေးပေါ့ဗျာအဲသင်္ညာခန္ဓာကြီးကိုလည်းခင်ဗျားတို့ဒီကားလို့ဆင်နေရတဲ့သူနေကြောင်ကြတွေနဲ့တခါတော့လှအောင်ပအောင်သူ့မှတ်သားကောင်းအောင်ဆိုပြီးပေးကြသင်္ခါရခန္ဓာစေနာကြီးကလည်းခင်ဗျားတို့ကသူသွားကျင်တယ်ဆိုရင်အခုလိုက်ဖို့အဲဝဋ္ဌပုဂ္ဂိုလ်ကလေသူကပွဲတော်ခြင်းပွဲလိုက်ဖို့တက်ရှင်တော်ခြင်းတက်ရှင်လိုက်ဖို့ဒီစေတနာကတော်ခြင်းတာဘူးဗျအဲ့ဒါခင်ဗျားတို့ဝဋ္ဌပုဂ္ဂိုလ်ကလိုက်ဖို့တော့ဩခန္ဓာ၅ပါးသူတက်ရောက်ကြက သိပြီတဲ့ဝိညာဉ်နဲ့ခန္ဓာလည်းဤတိုင်းပေါ့ဗျာအင်းငါတို့ကိုယူရပြီယူရလို့ရှိရင်ဖြင့်နေရာကြပြီဆိုပြီးကာလဒီခန္ဓာ၅ပါးကပဲတရားဓမ္မတို့တောင်းထားတဲ့ပုဂ္ဂိုလ်ဆူတောင်းထားတဲ့ပုဂ္ဂိုလ်တတ်တာသဘောကျဒါဖြင့်ဆူတောင်းတဲ့ပုဂ္ဂိုလ်များခန္ဓာ၅ပါးတောင်းယူတဲ့ပုဂ္ဂိုလ်များဟာသူသား၅ယောက်ကိုကျွတ်တို့ဒီကားလို့ရှင်ဖြင့်ဒီဘဝဖြင့်သိပြီးပါပြီ မသေးသေးခင်ကဘုမသတ်မဲ့လူ9ယောက်ကိုကျွတ်တို့အင်းမျောလင်းတောင်းတာပြီးကြလားထားတဲ့ပုဂ္ဂိုလ်နဲ့မတူလားအဲ့ဒါယမကဟောလိုက်မင်းသူတန်9ယောက်กว่าနော်သူတန်9ယောက်ခန္ဓာ9ပါးသူတန်9ယောက်กว่าဆိုတော့ဝရကတော်နဲ့သူဟောပါတယ်အနိစ္စတော်ဒုက္ခတော်အနတ္တတော်သင်္ကတတော်ဝရကတော်ဆိုပြီးတဲ့ကလာဒီဥစ္စာဒါမင်းသူသားယောက်ျားတွေကမင်းသတ်မဲ့ခန္ဓာ၅ပါးกว่าမင်းသတ်မဲ့ခန္ဓာ၅ပါးกว่า ဆိုတော့ဒီနေ့ကလည်းကျေဟောပြီလို့နော်ယူဘခန္ဓာကသတ်လိုက်တာဓာတ်လျှောမြသတ်လိုက်တာပထဝီပြက်ပြီးသတ်လိုက်တာယူဘခန္ဓာကသတ်လိုက်တာအဝေနခန္ဓာကနေပြီးမှတခါတည်းစားလွန်ပြီးမှသေသွားတဲ့ခါမရှိဘူးလားအဲဒါဒုက္ခဝေဒနာရောက်ပြီးသေသွားတာဗျာဟောအဲဒါဝေဒနာခန္ဓာအသိုက်တာ တင်ညာခန္ဓာကနေသိပြီးအစမအနေမှန်းနဲ့များတင်ညာဥပ္ပန္နသကနေသတ်ချလိုက်တာမရှိဘူးလားအဲစေတနာဆိုတော့သင်္ခါရခန္ဓာကလည်းမသွားကောင်းတဲ့လမ်းနေများတိုက်တွန်းလှောက်လိုက်တော့နှစ်ပြားတွေမိငွေကြိုက်သေးကြအဲစေတနာဆိုတော့သင်္ခါရခန္ဓာကသတ်လိုက်ဝိညာဉ်နဲ့ခန္ဓာကတခါတစိတ်လို့မကြတော့တခါတည်းတချို့မှရေတဲ့ခုံလို့ရေတဲ့ခုံချသေးကြမိတွင်တဲ့ဆင်းသေးကြမရှိကြတာနူယူနောက်ပြီးတခါလာတော့ အင်းဒါစိတ်ဆိုတဲ့ဝိညာဉ်နဲ့သူစိတ်သူမနိုင်လို့တရားရှာတယ်ဆိုတော့စိတ်ကတိုက်တယ်ဒါပြင်ခန္ဓာ၅ပါးသူသားယောက်ျားတရားกว่าသူသားယောက်ျားတရားกว่าဆိုပြီးခန္ဓာ၅ပါးကိုဖြစ်ပြကြည့်ရှုခိုင်းသဘောကျခန္ဓာ၅ပါးဖြစ်ပြကြည့်ဒါမဲ့သူသားယောက်ျားတွေပဲမဲ့သူသားယောက်ျားတွေပဲရှုစမ်းရှုစမ်းရှုစမ်းဝရကတော်ဝရကတော်နဲ့ရှုစမ်းกว่า မင်းသားမပုဂ္ဂိုလ်တွေမင်းသားမပုဂ္ဂိုလ်တွေမင်းကသာနိုင်သာမသာနိုင်မင်းဝေးအောင်ရှောင်းနိုင်ရှောင်းမရှောင်းနိုင်မင်းသားမှာပဲသဘောကျဒါဖြင့်ဒကာရမတို့ရောက်ရမှာခမည်းတော်သိခဲ့ရတာဒီကံမကောင်းအကြောင်းမသိလို့သိခဲ့ကြရတယ်လို့ဒကာရမတွေကထင်ကြမဟုတ်ပါဘူးကံကောင်းတဲ့ပုဂ္ဂိုလ်တွေရွှေဘုံပေါ်မှာထိုင်သိဘယ်သူတတ်လိုက်တာပဲခန္ဓာငါးပါးတစ်ပါးပါတတ်ချိုက်ဩခမည်းတော်ကခက်လိုက်တာ ဒီပုဂ္ဂိုလ်တွေအချိုသတ်ကိုခင်ဗျားတို့ကဟိုမတတ်တဲ့ပုဂ္ဂိုလ်ကံကုံလို့သေသွားရှာတယ်ခင်ဗျားတို့ကထင်လိုက်တယ်ကံကုံလို့သေတာလားတရားဓမ္မတို့ခန္ဓာ၅ပါးဤတတ်မှုကြောင့်သေရတာဒါကြောင့်တဲ့ရာရသုတ်တွေမှာထောက်ကြည့်တယ်မှာပေါ်လာတယ်တရားကြွယ်ရရာရသုတ်မှာရာရဆိုတဲ့ယဟန်ကဒါလေးနည်းနည်းနားထောင်လိုက်တာပေါ့ ဒါရင်းလည်းလာတာရာရကအရှင်ဗျာပေမင်းပေမင်းလို့လောကကြီးတဲ့အတော်ပြောကြပါလေအဲ့ဒီပေမင်းတပည့်တော်သိကျင်တယ်ဗျာရာရရန်ကပေမင်းပေမင်းလို့လောကကြီးတဲ့တော့စကားပြောကြဘူးလားအဲ့ဒီပေမင်းဆိုတဲ့တရားပေမင်းဆိုတာတပည့်တော်အလွန်သိကျင်တယ်အဲ့ဒီဒီမှာဘုရားသခင်ကိုရမကြီးကယူပေရာရယူပေခေါ်ရာရမာတော့ရာရရာရကြယူပေဒီဘက်ခန္ဓာ ၌ဝါယိဘခန္ဓာတို့သည်မာတော့မင်းသူတတ်ယောက်ျားဝါမင်းသိမင်းกว่าဝေဒနာမာတော့ဝေဒနာဝေဒနာခန္ဓာသည်မာတော့မင်းသိမင်းกว่าတင်ညာမာတော့တင်ညာတင်ညာခန္ဓာသည်မာတော့မင်းသိမင်းဆိုတော့ခန္ဓာ၅ပါးမင်းသိမင်းกว่าမင်းလူတတ်ယောက်ျားကြီးမင်းတတ်တဲ့ပုဂ္ဂိုလ်တွေကသူတို့ပဲกว่าသေချာမဟုတ်ဘူးလားအဲရာရတန်ယောက်ျားတော့ဒါတွေခန္ဓာ၅ပါးသိမင်းတွေလို့ခေါ်လိုက်သဘောကျအဲ့တော့ဘုန်းကြီးတရားဓမ္မတွေ ဩဘုရုနဲ့များပေါင်းတင်ပြီးနေကြပါလိမ့်မလဲလို့ဘုန်းကြီးကပဲမေးလိုက်ပါတယ်သေမင်း9ယောက်နဲ့ဆိုကြပါသေမင်း9ယောက်နဲ့ပေါင်းတင်ပြီးဒီကလာမနေရဘူးလားအဲဘုရုနဲ့ပေါင်းတင်နေရဩဒါဖြင့်ဘယ်တော့ဗျာတပည့်တော်တို့ဒီကားလို့ဆိုလို့ရှိရင်ဖျားသိမင်းလက်ချက်နဲ့ဝိညာဉ်ချုပ်ရပါမလို့လို့ဩဒကာဓမ္မတို့မဆွေးရင်လည်းအချိန်ကြံတော့တယ် ဘယ်နဲ့ဆုံးဖြတ်ရချအချိန်မှပြန်တော့တယ်ဓမ္မတွေရသဘောကျဒီဒီမင်းကရောက်ကတော့တွတ်တော့အတွင်းသူအတွင်းသားဖြစ်နေတော့ဖြင့်ရောက်နေတာဖြင့်ကြာပေါ့ဗျာကြာပြီဆိုတာဓမ္မတော့ပြိဋ္ဌိနေတဲ့ချိန်ကရှာပြီသူတို့ငါးယောက်ကလာပြီးဝတ်ဆင်းလာတာပဲဝတ္တပုဂ္ဂိုလ်ပြိဋ္ဌိနေဆူတောင်းပြီးလူပြေရောက်ပါလေဆိုတဲ့ဝတ္တပုဂ္ဂိုလ်လည်းရောက်ပါရောခொနက ပင်မငါးယောက်ကလည်းရောက်လာတာမရောက်လာဘူးလားအင်းဒါဖြင့်တို့ဒီလူဘဝရတာဒီကံကောင်းကြောင်းတဲ့မေဒီကလာရတာလားလို့မဲတဲ့ခါကျသင်မင်းလက်တွင်ခေါင်းရှင်အမလို့ရတာဘယ်လိုဆိုကြပါဒါကြောင့်ဒကာရမတို့ခန္ဓာတွေကလို့ဆိုလို့ရှိရင်ဖြင့်လုံးဝမကောင်းဘူးဆိုတာပေါ်လာပါဘူးဘုရားသခင်ကိုယ်တော်မြတ်ကြီးကခန္ဓာမှန်ကိုခေါင်းက ဗောဓိပင်နဲ့ရွှေပလင်လဲသူအောင်မြင်အောင်ပါတယ်နော်အဲ့တော့ခန္ဓာမှာမအောင်သေးတော့ဒကာဓမ္မတို့ဝန်တော်လာပြီဒီကလာအဲအင်းရမင်းမျိုးချာမှာစင်လင်ကြီးပြိဋိဘံဆံသွားရစေမဆံရဘူးလားဘယ်နဲ့ရောက်ပါလိမ့်မလို့ဆိုတော့ခန္ဓာမှန်ကိုမောင်းလို့ဒါကြောင့်ယူပေမာရောဆိုတော့ယူဘခန္ဓာမှန်ပဲกว่าပေမင်းပဲกว่า သဘောကျအဲ့တော့ဒကာဓမ္မတွေယခုအတူတူနေကြတာဘ누구တွေနဲ့နေကြပါလိမ့်မလဲလို့မေးထုတ်လိုက်ပါတယ်ဩဒါပြန်တပည့်တော်တို့ဒီကားလို့ဆိုလို့ရှိရင်ဒီနေ့ကမထွက်နိုင်သေးကာလပတ်လုံးဖြင့်ဒီသင်မင်း9ရောက်လက်တွန်းမှာပဲတပည့်တော်တို့ခေါင်းဆင်းပြီးထိုးအပ်ရမှာပဲသဘောကျဒါဖြင့်ဒကာဓမ္မတို့ဒါသူကယောက်ျားခင်ရရရှိရဒါကြောင့်တဏှာကဟောနေတယ်ဆိုတာမှတ်လိုက်စမ်းပါ ဘာဟောနေပါတဏှာကဟောနေတာဆိုတော့ခန္ဓာကိုယ်ခင်ဗျားတို့ကဘဝနိကန္တိကတဏှာဆိုတာဘဝစတဲ့ကအရင်ရောက်လာဒါကြောင့်ဘုရားသခင်ကိုရမကြီးကရာဟုလာဟောတဲ့ညဘဝရာကပရိတိဘဝသောတာနုတာရိမာရာရိယနုပန္နိနာယနမောတုတံဗုဒ္ဓောဆိုပြီးတော့ဘဝတဏှာကဆွဲထားလိုက်တော့သင်္မင်း၅ရောက်နဲ့ခွဲရမှာကိုခင်ဗျားတို့ကအတော်ဆိုးရင် တခုသောဝေဒနာလေးရောက်လာသဝိညာဉ်ချုပ်ရတော့မယ်တဲ့ဒီလူခန္ဓာ၅ပါးကတတ်တော့မယ်ဆိုလို့ရှိရင်ဖြင့်ကဲခန္ဓာ၅ပါးနဲ့ခွဲရမှာဘူးဗျခင်ဗျားတို့ကကဲအသက်ဖိုးပေးပါမယ်မခွဲပြရရင်လေအင်းဘယ်သူနဲ့မခွဲကြင်တာပါလိမ့်ခန္ဓာ၅ပါးဘာတရားတဲ့ဩမသိတယ်လည်းမခွဲကြင်ဘူးပေါ့ဗျာဘုရားသခင်ကိုယ်တော်မြတ်တည်တည်ကြတော့ ယရိယာယန္တာတွေကြတော့ယနေ့ယန္တာဖြစ်ပြီးယနေ့ခန္ဓာဝင်ကြီးနဲ့ခွဲကျင်တဲ့သဘောကျဘယ်နဲ့ကြောင့်ခွဲကျင်ပါလိမ့်မလို့ဆိုလို့ရှိရင်ဖြင့်တဲ့ဘုရားများစွာတန်တရားကလည်းသူထမ်းပုတ်ခဲ့ရတဲ့ကျွန်ကြီးကလည်းကျွန်သက်ရှိခဲ့တတ်ခဲ့တဲ့ဘဝတွေကလည်းသူတို့ကတတ်လို့သိခဲ့ရတဲ့ဘဝကြီးပဲရှိတော့ဒီတခါဖြင့်သူတို့တတ်တာနောက်ဆုံးမိတတ်ခြင်းနဲ့အသေးခံပြီးဒီကလာထမ်းလည်းမနေခြင်းတော့ပါဘူးသူတို့လွတ်ရပဲနေခြင်းမာရတယ်ဆိုတဲ့စိတ်ကချက်ချင်းပေါ့ သဘောကျကိုင်းဒါဖြင့်ဒကာဓမ္မတို့ခန္ဓာ၅ပါးခင်းစရာမင်းစရာတရားလားသူသားယောက်ျားလားသူသားယောက်ျားပါဗျာအဲ့ဒါကြောင့်ဖြစ်ဖြစ်ခန္ဓာ၅ပါးအနိစ္စရှိပါဒုက္ခရှိပါအနတ္တကြိုက်ရင်လည်းရှုအနတ္တရှုဟုတ်လားသင်္ကတဓမ္မလည်းရှုတင်ရှုတို့မှသူသားယောက်ျားတွေပဲလို့ဖြစ်ပြသူသားယောက်ျားတွေပဲဖြစ်ပြသူသားယောက်ျားတွေပဲဖြစ်ပြသူသားယောက်ျားတွေပဲလို့ရှုပြီးပေးလိုက်ဆံပါ ဘောကြအင်းသူသားယောက်ျားတွေရှုလိုက်တော့အင်းသူသားယောက်ျားကဒုက္ခသစ္စာသဘောကြရှုတဲ့ဉာဏ်ကသူသားယောက်ျားခန္ဓာ၅ပါးကအေးရှုတဲ့ဉာဏ်ကမေဃသစ္စာဆိုတော့အင်းမေဃသစ္စာဆိုတဲ့ကောဒကာရမတို့သူသားယောက်ျားမှန်သိတဲ့အခါကျတော့ခင်သေးရလားမခင်တော့သမှုရိယသစ္စာကမသေးလား သမုဒိယသစ္စာကသေပါတယ်ဓမ္မတော့မသေးပါနဲ့ဆိုလို့မရဘူး။ဒါကြောင့်အထက်မဲ့လိုချင်တဲ့အခါကြလို့ရှင်းဖြင့်ရှုကုန်သည်။အနိစ္စဒုက္ခအနတ္တသူသားယောက်ျားဒီလိုရှုမှသာလဲတဏှာသေးတယ်။သူသားယောက်ျားဖြစ်ကိုလဲလဲပြောပါမှဒကာကျွဲတို့ဒကာသစ်တို့တဏှာသေးတယ် မျက်မှန်သေးပါသေပါဘူးခိုင်းဒါဖြင့်ခင်းနေတဲ့ပုဂ္ဂိုလ်ဒီခန္ဓာကြီးခင်းနေတဲ့ပုဂ္ဂိုလ်ဖြင့်အသေးခံမိုက်တာပဲဘယ်လိုဆိုကြနောက်ရှုတောင်းတဲ့ပုဂ္ဂိုလ်ကသေခြင်းသေးလို့ဒီခန္ဓာကြီးယခုခင်းနေတဲ့ပုဂ္ဂိုလ်ကတော့အသေးခံလိုက်တာနောက်ဆုတောင်းနေတဲ့ပုဂ္ဂိုလ်ကဒါဖြင့်လောကကြီးထဲမှာဒကာကျော်ဒကာသစ်တို့ဥပအောင်လို့စဉ်းစားရှိတာပေါ့ဗျာအသေးခံပြီးမိုက်တာရဲ့ သေခြင်းသေးလို့ဒီလူသေခြင်းသေးလို့မိုက်တဲ့ပုဂ္ဂိုလ်ဒီနေ့ဘယ်များလဲသဘောပါအသေးခံပြီးဒီကလာမသေးခြင်းသေးလို့အသေးခံပြီးမိုက်တာဒီကနာကြီးကိုအိုးခလုံးမတိစုမကြီးပါစေနဲ့ဒီကနာကြီးချိုးရင်လည်းဆိုချိုးပေးဒီဝေဒနာကခံစားခြင်းလည်းဆိုကြိုက်တာဝယ်ပေးဒီတင်ညာကဒီရောင်လေးမှကြိုက်တယ်ဒီရှင်းလေးမှကြိုက်တယ်ဆိုလို့ရှိရင်ဒီတင်ညာကြိုက်တာဝယ်ပေးတာမှန်ပါပါ ဟုတ်ပလားအဲဒီဖတ်တာဆိုတဲ့တရားကလည်းဒီနုနုမှတွေ့ခြင်းနဲ့အဲဒီကြမ်းကြမ်းချင်းမိုးခြင်းမှုဆိုတဲ့ဖတ်တာဆိုတဲ့တရားကလည်းဒကာဓမ္မတို့သူ့လိုလိုက်ပြီခင်ဗျားတို့ဝယ်ပေးနေတာစိတ်ကလည်းဒီအမကြိုက်တယ်ဟိုအမကြိုက်ဘူးဆိုရင်စိတ်ကြိုက်ခင်ဗျားတို့လိုက်မနေရဘူးလားအင်းခန္ဓာငါးပါးတဲပူဇော်ရဲပါလားလို့ဆိုလိုက်မဆိုလိုက်ပူဇော်ရပါတော့ဗျာတပည့်တို့ကသူသမမသိတော့မိတ်ဆွေထင်ပြီးသူကြမ်းမှမှနေရာကြမှာလို့တပည့်တို့ကထင်တယ် ကဲဒကာဓမ္မတို့ဘလောက်ကြည့်အောင်ဖောက်ပြန်ရက်တန်းနေတယ်ဆိုတာပေါ်လာသေးဘူးရှင်းမလားဒါပြန်ခန္ဓာ၅ပါးကိုသူသားယောက်ျားမှန်သိတဲ့ဒီနေ့ကျတော့လွတ်အောင်ရှောင်ကြံလားဒါကြောင့်ခန္ဓာ၅ပါးတွေသူသားယောက်ျားဆိုတော့ဒုက္ခတာပိရဏထောဒုက္ခတာဒုက္ခသစ္စာဆိုတဲ့ခန္ဓာပိရဏထောဝိတ္တပုဂ္ဂိုလ်ကိုညာတာမဖက်အမြဲနှိမ့်ဆက်နေတာပဲအဲဒီဘက်ခန္ဓာကြီးကလည်းငါရေချိုးပေးဦး မပြောဘူးလားအဲဝေဒနာခန္ဓာကဓမ္မဆာလာပြီးပြောတယ်ဟိုယဘခန္ဓာကရေဆိုးခြင်းတော့ရှိလို့ဝေဒနာခန္ဓာဓမ္မဆာလာပြီးဆိုတော့ဝတ္တပုဂ္ဂိုလ်ကယုံနိုင်ကြမြန်မြင်သေးမြင်ပါဘူးခင်ဗျာသင်္ညခန္ဓာကကျုပ်သားတွေတပည့်တွေသွားကြည့်ကျင်တယ်ဆိုတော့ခင်ဗျားတို့လဲသိဖို့ပဲရှိတော့တယ်ဝတ္တပုဂ္ဂိုလ်ကအကုန်မှုထမ်းနိုင်သေးရဲ့လားယူပခန္ဓာကရေချိုးကျင်တယ်ဝေဒနာခန္ဓာကဓမ္မဆာလာပြီတဲ့ဟုတ်လားသင်္ညခန္ဓာကသားတွေတပည့်တွေကိုတဲ့မမမူပဲနေရာမှာသွားကြည့်ပြီးမှတ်ချင်ပါတယ် သဘောကျလားအဲဖတ်တာကဒီပူကြီးတော့မနေနိုင်ဘူးဒီလမ်းတော့ပြန်မသွားနိုင်ဘူးဒီဒီမော်တော်ကားနဲ့မှသွားနိုင်တယ်ဖတ်တာကလည်းနူးနူးညံ့ညံ့မှသွားချင်တယ်သဘောကျအဲ့တော့ဒီခန္ဓာငါးပါးလို့ခင်ဗျားတို့လိုက်နိုင်မှာလုတ်ပေမဲ့ဝတ္တပုဂ္ဂိုလ်ကတယောက်တည်းခိုင်းမဲ့ပုဂ္ဂိုလ်က9ယောက်ဆိုတော့ယခုလောကကြီးထဲမှာမအိုသင်မဲနဲ့အိုးမနာသင်မဲနဲ့နာမသေးသင်မဲနဲ့သေခြင်းမရောက်ဘဲနဲ့သေတဲ့ပုဂ္ဂိုလ်များ သူတို့၅ယောက်ဤဓာန်ချက်ကြောင့်သေးရလက်ခိုင်းထားလိုက်တာတခါလဲသဘင်ဖြူချိန်မြောက်ဘဲနဲ့ဖြူရသွားကြွချိန်မြောက်ဘဲနဲ့ဘောက်လို့ခိုင်းချက်ပြင်းတယ်တို့တော်လည်းခမရတို့ကယူနေတော့ကိုယ်ကိုယ်ကိုမချစ်ဘလို့ချစ်မလဲဆိုပြီးပြုံးမြလုပ်ပေးနေလိုက်သေးတယ်သူသားယောက်ျားတွေကိုပြုံးမွှင်ရင်လည်းအခေါ်များဆက်နေလိုက်သေးတယ်ဆိုတော့ဒါကပြစ္ဆုတ်ပံမိုင်နောက်တစ်ခါဆူတောင်းတော့ဘယ်နဲ့လဲမိုက်တဲ့မိုင် မဆိုးပါဘူးလားအခုပြုနိုင်စုနိုင်တာကတော့မိုက်လို့တပတ်ကြနောက်ဆူတောင်းပြန်ပြီးဒီကလာယူပြန်တာကတော့ဒါဖြင့်ခင်ဗျားတို့ဒီနေ့ကစပြီးတာဒီခါမိုက်တဲ့ဥစ္စာကိုအခုဘုန်းကြီးကဖော်ပြောခြင်းသူသားယောက်ျားတွေနဲ့မနေလို့ဘူးသူသားယောက်ျားတွေနဲ့မနေတော့ဘူးဆိုပြီးဒီကလာဒါဒုက္ခပေးနေတဲ့တရားတွေဒုက္ခသစ္စာတွေပဲဒုက္ခသစ္စာတွေပဲလို့ရှုပြီးတော့ဖြစ်ဖြစ်တည်ဟူသေးဘူးသူသားယောက်ျားဒုက္ခသစ္စာတွေကသူသားယောက်ျားဒုက္ခသစ္စာတရားတွေဖြစ်ဖြစ်နေနေတာရှု ယုတ်ဖြစ်ဖြစ်မြင်မြင်ဝေဒနာဖြစ်ဖြစ်မြင်မြင်စိတ်ဖြစ်ဖြစ်မြင်မြင်ရှုပါရှုလိုက်တော့ဖြစ်ဖြစ်ခဲ့ဒုက္ခသစ္စာရှုတာကသေတာကသမှုရိယသစ္စာဆိုတော့တဏှာသေးတော့ဥပါဒံကံနဲ့မချုပ်လားကံချုပ်တဲ့ကဇာတိတရာမရဏလာသေးမလားမလားဘာသစ္စာအဲ့ဒါကနိရောဓသစ္စာဆိုတာသိပြီ အဲ့ဒီနိရောဓသစ္စာကိုနောက်မှရမှာဖြစ်သောကြောင့်ယခုနိရောဓသစ္စာကိုပြစ္ဆုတ်ပန်နိရောဓသစ္စာမရရအောင်ကြိုးစားပါပြစ္ဆုတ်ပန်နိရောဓသစ္စာကိုမရလို့ရှိရင်နောက်တွေ့ရတဲ့နိရောဓသစ္စာကိုတခါကြော်မရနိုင်သဘောကျဘုရားခင်ကိုရမကြီးကပြိဋိဘံသံဃာနီးဟောထားတာများရှိပါတန်ရုပ်ပါဠိတော်တွေမှာနော် တန်တိန်အာရဘလေဆိုတော့ငါတော့ကွာတဲ့ဘယ်လိုပဲပေးရသေးရဘယ်လိုပဲကြည်ရကြည်ရငါကိစ္စမရှိပါဘူးတဲ့နိဗ္ဗာန်ငါမြင်ထားတယ်သူရှင်နှုံးပြောတဲ့စကားလားမရှင်မပြောတဲ့စကားလားအဲရှင်နှုံးကိုကနိဗ္ဗာန်မြင်ထားမှသေတော့နိဗ္ဗာန်ရောက်တာရှင်နှုံးမှမမြင်တဲ့ဘုကနောက်မှရောက်လိမ့်မယ်ဆိုတာမယုံမှန်နဲ့ဒါဖြင့်ဒီလိုရှိကြပဲတော့အင်းဒီခန္ဓာကြီးက သူသားယောက်ျားဒုက္ခသစ္စာသူသားယောက်ျားဒုက္ခသစ္စာလို့ချက်ချက်ရှုပေးဖြစ်ပြမြင်တိုင်းသူသားယောက်ျားဒုက္ခသစ္စာသူသားယောက်ျားဒုက္ခသစ္စာလို့ရှုပေးရှုလိုက်တဲ့အခါကျဒီဒီတရားကိုခမရတို့တွေကလည်းသူသားယောက်ျားမှသိတော့ခင်သေးရလားမခင်တော့မုံညံတက်တာပဲအဲသူနဲ့အတူတူမနေကြတာဟောမလားလို့အဲလာတဲ့ခါကျတော့သူနဲ့အတူတူမနေကြဘူးဆိုတော့သူ့ဘောခင်တဲ့တဏှာတွေကခန္ဓာတွေမချုပ်ဘူး အဲချုပ်သွားတဲ့ခါကျတော့ရှုနေတဲ့ဉာဏ်ရှိမှပဲဒီခန္ဓာပြောက်တာပဲသဘောကျခန္ဓာငါးပါးပြောက်မသွားဘူးလားအဲဘယ်သူပြောက်တာပါလဲမလို့လို့မေးရင်သူသားယောက်ျားပြောက်ဘယ်သူပြောက်တာတော့သူသားယောက်ျားပြောက်လို့ရှိရင်ယောဂီပုဂ္ဂိုလ်ကရှင်းသွားတာ။အော်မသေးရဆိုတာထားပါလား။သူသက်ယောက်ျားမရှိတဲ့နေရာ။ပေါ်သေးဘူးလား။မသေးရဆိုတာဘာပါလဲ အဲ့ဒါခန္ဓာ၅ပါးသူသက်ရောက်ကြလို့သိပြီးသားပုဂ္ဂိုလ်မှာမသေးရသဘောကျသဘောကျအဲ့တော့မသေးရဆိုတာဒီခန္ဓာ၅ပါးရှုရင်မတန်တဲ့သူ့ကိုမခင်တွေ့တာနဲ့တခါကျွဲတယ်တခါသိတယ်ချုပ်သွားတယ်ချုပ်သွားတာဒီနေရာငကူကတော့သိအမြဲအပတ်ခံရတဲ့နေရာအခုတော့ဒီတရားတွေပဲရောက်ကုန်ချုပ်သွားတော့ဩတတ်မလီတွေမရှိတော့မသေးရဆိုတာဒီနေရာပါလားအရင်ကတော့သေရဆိုတာဒီနေရာပါလား အရင်တော့သေးရနော်အခုတော့ဘာလဲတွေ့လဲအင်းသူတို့ချုပ်သွားတော့ဘာတွေ့လဲအင်းဒါပြန်မသေးရကနိဗ္ဗာန်မြင်တာကမိုက်ညာဟုတ်လားခင်းတဲ့တရားတွေချုပ်သွားတာကသမှုရိယသေးတာဒါတိစ္ဆုပ္ပံမှာကိုနိဗ္ဗာန်တွေ့အဲ့ဒီကတော့တွေ့တဲ့ခါကျတော့ဒီဘုဂ်ကိုသုတေမနေသေးလင်းလို့တဏှာလေးမျိုးစလုံးချုပ်သွားလို့ရှင်ဖြင့်တဲ့နိဗ္ဗာန်ဆိုတဲ့ဥစ္စာဒီဒီယောဂီပုဂ္ဂိုလ်ဒီပင်လင်ကိုယ်ပိုင်ပစ္စည်းဖြစ်သွားမှာ ရှင်းမလားအဲ့ဒီလိုဟောလိုက်တော့မှယမကကရန်တာဖြစ်သူသားယောက်ျားဖြစ်နေသေချာဟောလိုက်တော့မှ မသေးရသူမြင်အောင်ကြည့်ပလိုက်အဲ့ဒီမှာယန္တာဖြစ်သွားတော့မှယမကဘယ်နဲ့နေတုံးဆိုတော့ရှင်ဘုရားဒီဆိုဆရာကောင်းသမားကောင်းတွေတွေ့ရတယ်တပည့်တော်ဖြင့်အာသောကုန်ခံယန္တာဖြစ်ပါပြီလို့သူကိုယ်ရင်လျှောက်ပါတယ်ဒါဖြင့်အထက်ခန်းမှာတဏှာတတ်တယ်သောတာပန်ဒီတုံးကတော့ အဲသောတာပန်တည်ရင်ဒိဋ္ဌိသာသရဂန္နာဂံယန္တာဖြစ်ခြင်းတဏှာသဗ္ဗာဆိုတာမသိကြဘူးလားကဲယနေ့ဒီရင်တော်ကြပြီ